ဒီကနေ့1329ခုတဘူရွယ်လာပြီနေ့တဘူရွယ်လာပြီနေ့ဆိုတော့မြတ်စွာဘုရားဘုရားပွင့်တော်မူကားစကဩဝါဒပါတိမောက်တရားကိုဟောကြားတဲ့နေ့ဩဝါဒပါတိမောက်တရားကိုစပြီးတော့ဟောကြားတဲ့နေ့ ဟောဟာရပါတိမောက်တရားဆိုတာကဂါထာလေးသုံးခုပဲရှိပါတယ်ဒါကတော့ဒီသာသနာ့ရေးတာမှာဆိုလို့ရှိရင်လွန်ခဲ့တဲ့နှစ်ပေါင်းများစွာကနရောလာကြီးနှစ်ပတ်လည်နေတိုင်းနေတိုင်းဒီဩဝါဒ သာသာလေးတွေအ ਨੇ ဒိဗ္ဗေတွေကိုဟောနေကြပါပဲဒီကဉာဏ်နာလာတဲ့ပုဂ္ဂိုလ်တွေအများအပြားဉာဏ်နာဘူးတဲ့ပုဂ္ဂိုလ်တွေများမှာပါပဲမဉာဏ်နာဘူးတဲ့ပုဂ္ဂိုလ်တူးတလေနီးကြမှာနည်းငင်များရှိပါလိမ့်မယ်အခုရန်ကုန်မြို့ ဓမ္မဒီဝါအပွဲကနေပြီးတော့လဲဩဝါဒပါတိမောင်းနေလို့သူတို့အပြီးမှပြုပြီးတော့ပူဇော်ဝဲတွေလုပ်ကြပါတယ်ဘုန်းကြီးကလည်းဩဝါဒဩဝါဒသီယာဖြင့်နဲ့ကြောက်ထားလို့အဲပြောရင်ပြောလိုက်တာလေးတွေနည်းနည်းပြောရတာပါဒါကြောင့် ဒီကနေ့ဩဝါဒပါတိမုတ်တရားလည်းထည့်ပြီးတော့ဟောရဩဝါဒပါတိမုတ်တရားမြတ်စွာဘုရားတဘူရဲလာပြီလွန်ခဲ့တဲ့နှစ်ပေါင်းဆိုလို့ချင်းဘုရားပြိဋိဘံစံသွားတာကနှစ်ပေါင်း2500ကျော်နေပြီအဲ2500ကျော်ကဟိုဘက်ကို45နှစ်လောက်ထပ်ပြီးတော့ထည့်အောင် နေတော့နေပေါင်း60ကျော်ကပေါ့1560ကျော်အဲဒီကတရားပွင့်တော်မူကစားကပါပဲတနည်းမပြေသေးဘူးသုံလားပြည်မှာဘုရားပွင့်တော်မူပြီးတော့ဝါဇုလားပြည်မှာဓမ္မစကြာတရားဟောအဲဒီဝါတွင်မှာ ရောက်လာတဲ့ပရိသတ်တွေဟောပြောပြီးတော့မြတ်စွာဘုရားဘဒ္ဒဝါတွေနိဗ္ဗာန်တရားကိုယ်တိုင်မျက်မှောက်တွေ့အောင်လို့ဆောင်ရွက်တော်မူခဲ့သာသနာပြုတော်မူခဲ့တာပေါ့အဲဒီဝါထဲမှာရှင်ဇိုးကြီး၅ဦးနဲ့ရှင်ရသတို့နဲ့အလုံးစုစုပေါင်းရဟန်း 60ညာနာဖြစ်ညာ60ညာနာဖြစ်ပြီးတကံဝါကျွတ်တော့အပြီးပြီးဒီစာရေးကြွဖို့တို့တို့ရကြွပြီးတော့တရားဟောဖို့ညသောပြစီလို့ပါတယ်သရထဘိကွေစာရိတံစာရိကဒေသေးတာဘိကွေဓမ္မဘိကွေရာနုစာရိကနဲ့လဲခြင်းကိုသရထလဲကြကုန်သော

နှစ်ပါးမသွားကြနဲ့တစ်ပါးတည်းတစ်ပါးတည်းသွားကြ60ဆိုတော့ဌာန60သွားနိုင်တာပေါ့လေတဏီတဲ့ဌာန60မှာရောက်ပြီးတော့ဌာန60မှာတရားပွဲ60ဟောပြောနေတယ်တဏီယာတဏီယာတစ်ပါးတဏီယာတစ်ပါးဆိုတော့ဌာနပေါင်း60မှာတရားဟောနိုင်အောင်လို့ညွှန်ဆိုပြရတာတလန်းတဲ့ တရားသေးကိုနှစ်ပါးတွဲမသွားကြနဲ့တစ်ပါးစီတစ်ပါးစီသွားကြဒီလိုညွှန်ကြားတော်မူပါတယ်သာသနာပြုစေလို့အဲဒီတော့ကမထေရဒီလိုသာသနာပြုကြွကြရတာပါပဲဘယ်ကတရားဓမ္မကမပင့်လို့မဟုတ်ပါဘူးအခုကာလတို့ကားနဲ့ယထာနဲ့ဘယ်ဟုတ်မလဲသူကကြည်ကြဲမဲ့လျှောက်သွားတာဒီတော့ဟိုတုန်းကဘုရားပွင့်မှတော့လူတွေကသိတာမဟုတ်သေးဘူး တရားမသိတရားမသိလူတွေအဲ့ဒီလူတွေလိုက်ဟွာတာတော့တောင်းနေတယ်တွေ့တွေ့ချင်းဘယ်လိုပုဂ္ဂိုလ်ပါလိမ့်လို့အောက်မေ့ကြမှာကိုယ်သာသာပုံမြင်သွားချင်းဘယ်လိုပုဂ္ဂိုလ်ပါလိမ့်အောက်မေ့ကြမှာတရားတရားကသာမရှိတာသူတို့မီယောပလာကိုယ်ွယ်လာတဲ့ဘာသာတရားတွေကတော့ရှိနေတာအဲ့ဒီဘာသာတရားတွေကရှိနေတော့ရုပ်ရက် မြတ်စွာဘုရားဟောတဲ့တရားကိုကြီးညိုအောင်ဟောဖို့ရတယ်တော်တော်မလွယ်ဘူးတော်ခရင်မှလည်းတော့ဒီအဲဒီတော့ကညာနာမထေရတရားအကြာကြီးလဲစာပေပိရိကတွေပါတယ်သင်နေရတာမဟုတ်ဘူးတော်ရင်းမယ်အဲဒီတော်ရင်းကြာနာထားတဲ့ဘုသူဒ္ဒနဲ့ဟောရအောင်ဒါပေမဲ့လို့အထောက်ပံ့ရတာကသူတို့ကညာနာတယ်ပြီးတော့လည်းပဲ

ဒါပေမဲ့လို့လောကအနေနဲ့ကြည့်မယ်ဆိုရင်ဟောဖို့ပြောဖို့တော်တော်မလွယ်ဘူးလူတွေကဘာမှသိတာမဟုတ်သေးဘူးအခုသိနေတာတောင်မှနယ်ထွက်ပြီးဝိပဿနာတရားဟောဖို့ဆိုရင်ဖြိုးကြကနားမလည်ဘူးတရားတရားသံဃာသိတယ်ဝိပဿနာဆိုတာလည်းသူတို့သိတာပဲပြီးရင်မဲ့လို့ဒီဝိပဿနာတရားဟောရင်ခန္ဓာ၅ပါးယုံနာတရားတွေဟောနေသူတို့ကောင်းကောင်းနားမထောင်တာဘူး တရားအလုပ်လုပ်ကိုရဘယ်လိုလုပ်ရမှန်းဆိုတာမသိဘူးအဲသဘောမကျတာဘူးသူကတော်တော်မလွယ်ဘူးအဲဒီတော့ကနေထွက်ပြီးတော့သာသနာပြုတော်မူတဲ့ယဟန်တော်တွေယဟနာမထေရများတွေကြီးညိုကြမလားကောင်းပါလေကိုချစ်တော်နဲ့ကိုသွားကြရတယ်သူကဘယ်သူမှပင်တော့မဟုတ်ဘူးဟိုရောက်ရင်ဘယ်သူကဆုံးကမလဲနေရာမကြည့်ပါဘူးဟိုရောက်တဲ့နေရာမှာဆုံးကစားမှာအဲဒါ ဒါတရားကောင်းတဲ့အရာရောက်သွားရင်လည်းသွန်းနေကောင်းကောင်းရမှာပဲမကောင်းတဲ့အရာရောက်လို့ရှိရင်လည်းသွန်းကကောင်းကောင်းရခြင်းမှလည်းရမယ်ဒီလိုကြွရတာညာနာမထေရီညာနာဆိုတော့မျောလင်းခြင်းလည်းမရှိပါဘူးသူကညာနာဆိုတာလာလာပဲပစ္စည်းတွေပါလေဘာမှမမျောလင်းပါဘူးညရာယုံလေးသွန်းညရာယုံသင်္ကန်းညရာယုံအဲ့ဒါတော့ပဲလူကြည့်တာပါပဲဒီပြင်ဘာမှမလိုပါဘူးညာနာပုဂ္ဂိုလ်တွေဆိုတာကြီးကျယ်လူပွဲကြီးပါကြီးတွေဆိုတာ

။သေတောင်ကရာတောင်ပြည့်ပြီးတော့အဲဒီရာတောင်ချွေရာနဲ့တကွရာဇိုမြို့ကိုရောက်ပြီးတော့သတင်းသုံးတယ်။အဲဒီခါကာလမှာအရှင်သာရိပုတ္တရာအလောင်းဖြစ်တဲ့ဥပဒိဋ္ဌပရပိုက်အဲသူကတရားရှာသာရိပုတ္တရာအလောင်းနဲ့အရှင်မဟာမောဂလအလောင်း ဇမာရိပုတ္တရာအလောင်းကဥပတိတ္တဇမာမဝလာအလောင်းကဩလိတတဲ့လူဒါလူတုံးကနာမည်တွေလူတုံးကလည်းသူတို့ငငယ်တွေကစပြီးတငယ်ချင်းတွေပါပဲမနာခင်မင်းရင်းတဲ့ပုဂ္ဂိုလ်တွေငယ်ပါပဲကရပြီးသူတို့တော့ထွက်ကြရဟန်းပြုကြအဲ့ဒါတွေကတော့အကျယ်မပြောတော့ပါဘူးတော့ရဟန်းပြုတော့အဲ့ဒီတုန်းကဘုန်းကြီးထင်ကြပြီးတော့နေတာက ညာဇိုမြို့မှာသိသိဆရာကြီးဘုရားမပွင့်ကနေပြီးတော့ကျေးဥစွာဘုရားလိုဝန်ခံပြီးတော့နေတဲ့ပုဂ္ဂိုလ်ကြီး6ယောက်ရှိတယ်အဲဒီ6ယောက်ထဲမှာသူကတယောက်ပါဝင်မှာပဲဘူရမကသဗ္ဗတယောက်မဂလိကောသလာတယောက်အသီတကေသကမလတယောက်ပဂုရကိသယနာတယောက်နိဂန္ဓနာတဗုဒ္ဓဆိုတဲ့အဝိဇ္ဇင်ဂျင်ဂျင်ဝါရကိုယ်ပဲအဲဒီဆရာကြီးတယောက် အဲသိန်းစီဆိုတဲ့ဆရာကြီးသိန်းစီကဗေလထဗုဒ္ဓဆိုသိန်းစီဆရာကြီးကတယောက်အလုံး6ယောက်ရှိတယ်။ဒါတွေသူတို့အလုံးစုံသောတရားတွေသိတယ်ဘုရားပဲလို့ဝန်ခံနေတဲ့ပုဂ္ဂိုလ်တွေပါပဲ။သူဆရာဆရာကြီးညိုတဲ့ပုဂ္ဂိုလ်တွေကတော့လည်းပဲဘုရားအနေနဲ့ပဲကိုယ်ဝင်နေကြတာပဲ။အင်းကိုယ်ဝင်နေကြတာပဲ။အခု ဘုရားဘာသာအနေနဲ့ကြည့်လိုက်မယ်ဆိုရင်တော့တော်တော်အခြေအခြေအခြေမြင့်မကြည့်မခိုင်လုံတဲ့ဝါဒတွေပဲလို့အောက်မေ့ကြပေါ့ဒါပေမဲ့လို့အခုဘုရားဘာသာတွေထဲမှာလည်းပဲဒီလိုပဲသင်္မိတရားကိုယ်ဝင်နေတာတွေရှိတယ်အရာတရားတော်တွေသင်္နေကြကြရှိနေပါရင်လည်းအဲ့ဒီတရားတော်တွေတိတိကျကျမဟုတ်ဘဲနဲ့ တော်ရီတော်တဲ့မဟုတ်မဟာတေကိုယ်ဝယ်တယ်ရှိတာပဲဂိုင်းနေပါလေဒုတိယဥကသူလူဆန်းဆန်းလုပ်ပြီးတော့ကြပြည့်မိမဖြစ်ဖြစ်သူလူဆန်းဆန်းလုပ်ပြီးတော့ကြောကြကြောကြအောင်လုပ်လိုက်လို့ရှိရင်ဖြင့်အဲ့ဒါကိုယုံကြည်တဲ့ပုဂ္ဂိုလ်တွေကရှိတာပဲနာဝဇ္ဇတော်ကောင်းတယ်လို့သာဘုဒ္ဓရာနေတဲ့ပုဂ္ဂိုလ်တွေမှာအဲဒီလိုပဲဟိုကဟုံလို့လို့ဒီကဟုံလို့လို့နဲ့ဒီလိုပဲ သင်ကြားရတွေကြောက်ပြီးတကလားလိုက်နေများသောအားဖြင့်တော့လောကအကျိုးတွေလိုချင်တာကများတယ်လောကရင်ချက်ချင်းကြီးပွားဖို့ချမ်းသာဖို့ဒါတွေလိုချင်တာနဲ့ဟိုလိုလိုဒီလိုလိုကြောက်ပြီးတော့လိုက်နေတယ်ကြည့်ဘာအကျိုးမှမဖြစ်ပါဘူးအလကားပါပဲချင်းကုန်ယုံရှိတာအဲဒီတော့ကဆရာကြီးကြောက်ထဲမှာတယောက်ပါဝင်ဖြစ်တဲ့သိင်းဆရာကြီးစီမှာရဟန်းပြုကြ ညာပြုဆိုပရဝိယဟံပေါ်တယ်ဟောသာသနာ့ဘာယံညာပြုပြီးတော့သင်္ကြန်ဆရာကြီးဝါရသင်ကြားလေးလာလိုက်တော့သူ့ဟာကသိမကြဲဝန်းပါဘူးနည်းနည်းပါပဲသူ့ဟာကတော့သူ့ဟာတဲ့တဲ့မှမှမပြေဘူးသူ့ဝါရကဒါပဲသူများနဲ့အငင်းခုံမပြေအောင်လို့ဟွန်းသူကတဲ့တဲ့မှမှမပြေဘူးသေးပြီးလို့ရှိရင်လူဟာရှိသေးသလားမင်း အဲဒီလိုကြည်သေးတယ်လည်းငါမပြောဘူးဒီလိုပြရမယ်လို့မငင်းအောင်လို့မရှိတော့ဘူးလားမရှိတော့ဘူးလို့လည်းငါမပြောဘူးလို့ပြရမယ်ရှိလဲရှိမရှိလဲမရှိဘယ်လိုယူရမလားဒီလိုလည်းငါမဟောဘူးအဲရှိလဲရှိမရှိလဲမရှိလဲမဟုတ်ဘူးလို့ယူရမလားအဲဒီလိုလည်းငါမဟောဘူးဒီလိုလုပ်ရမယ်မငင်းအောင်လို့ ဒါပဲဘယ်ဟာမေးမေးပု္ပ္ပမေးကျင်တာမေးရောပဲသူကတော့ဒီတိုင်းသွားမှာပဲမေးတဲ့အတိုင်းသူဝန်မခံဘူး။ကြောင်းများမေးလည်းဝန်မခံဘူး။နှစ်ခုလုံးရောပြီးတော့တစ်စိတစ်ပိုင်းနေမေးလည်းဝန်မခံဘူး။အဲ့ဒီနှစ်ခုလုံးပယ်ပြီးမေးလည်းဝန်မခံဘူး။ဒါလိုပဲသူကသူ့ဝါဒကသူ့ပိကကကြီးမြင့်ပါပဲသူက။ရှင်သာရိပုတ္တရာတို့လည်းညာကြီးတဲ့ပုဂ္ဂိုလ်တွေဆိုရင်တော့ခဏလေးပဲဒါသဘောပေါက်တော့မှာပေါ့သူက။အဲ့တော့စဉ်းစားကြည့်တယ်။ဩ

ဒီတိုင်းကျင့်လို့ကတော့မပေါ့ဒီတော့ original ချင်းသိချင်းကိမဲ့တရားတို့ကြာအောင်မှဖြစ်မှာပဲဆိုပြီးဆရာကြီးပန်ကြပြီးတော့တရားဆရာကြအချင်းချင်းလည်းဂရီးပြုထားကြသူကတရားတွေ့လို့ရှိရင်ပြင်ပြောရမယ်သူတို့ရတဲ့လှည့်ပြီးတော့တရားကြရှင်သာရိပုတ္တရာလောင်းဥပဒိတပရပိုက်ဟာ ကြော်ကြားတဲ့ထင်ရှားတဲ့ပုဂ္ဂိုလ်သတင်းကြားလို့ရှိရင်အဲ့ဒီသွားပြီးတော့သူသုံးသမ်းမင်းများလာပဲမင်းများတဲ့အခါကာလကြဟိုကပုဂ္ဂိုလ်တွေကသူလိုလားတဲ့တရားကိုမဖြေချနိုင်ပါဘူးမဖြေချနိုင်တဲ့အပြင်အဲသူကတောင်မှပြောတင်ပြောလိုက်တာလေးတွေပြောပြီးတော့ထားကြရသူကညံကြီးတာကိုညစွာဘုရားမတော်ကအဲ့ဒီခေတ်တုန်းကလူလောင်ညံကြီးတဲ့ပုဂ္ဂိုလ်မရှိဘူးဆိုတာကို အဲဒီအဲဒီအချိန်ခါတုန်းကအဲဒီလည်းကြည်ကြတဲ့ကသဝဘုရားလက်ထက်တို့ဘောနာကုံဘုရားလက်ထက်တို့ဒီလိုလက်ထက်ဒီကတော့ဘုရားနဲ့အဲကသာဝကတွေဒီဘာတွေကြည်ကြတာပေါ့လေပြီးတော့ဘုရားပွင့်တော်မူပြီးတဲ့နောက်လဲအဲရဟနာမထေရတွေပြည့်လာတော့အဲဒီဉာဏမထေရပြီးသလောက်တော့အဲဒီတော့မပြီးသေးဘူးပုရုဇဉ်ဖြစ်တုန်းကတော့ဒါပေမဲ့လို့သူ့လောက်ညာကြီးတဲ့ပုဂ္ဂိုလ်ကမရှိဘူး အဲ့ဒါနဲ့ပြန်လာအဲဒီတော့ပြန်လာတဲ့ခါကလည်းမြတ်စွာဘုရားကလည်းရာဇီုံမျိုးမှာသတင်းသုံးနေတဲ့အခါဝေလုံးအကြောင်းတော်သတင်းသုံးနေတဲ့အခါဖြစ်သစ္စာကြီး၅ဦးတည်းကအသဇီဆိုတဲ့ယာနာမထေရမြတ်အဲဟိုသင်ရဲ့နာမည်အစဉ်ထဲမှာနောက်ဆုံးပါပဲ။ ကိုနေညမတိဝပ္ပမတိပါရိယမတိမဟာနာမတိအသတိမတိဆိုပြီးငါးငါးပါးရှိတယ်အဲဒီငါးပါးရဲ့အသတိမတိကနောက်ဆုံးပဲနောက်ဆုံးပဲသူကအဲဒီအသတိမတိကလည်းဒေဇာယိတဲ့လေရာကသူကရာဇီကိုရောက်လာမြတ်စွာဘုရားသတင်း300ရောက်တဏီသောခါကာလအသတိမတိကဆုံးမကြွနေတာနဲ့ ဥပဒိတာပရပိုက်ကအသတိမထေကိုတွေ့ရတွေ့ရတော့သူကအခြေအနေကြည့်လိုက်တယ်။ဒီကိုယ်တော်ကြည့်ရတယ်။အိန္ဒိယရရ။တောင်တော်မြတ်မြတ်တွေလည်းကြောက်မကြည့်ဘူး။သူလမ်းကလေးတော့ပဲသူကြည့်သွားတာပဲ။အိန္ဒိယရတယ်။တရားရှိရင်ဒီလိုကိုယ်တော်လည်းကိုယ်တည်းရှိမှာပဲ။သူကတွေးတယ်။တရားရှိတဲ့ပုဂ္ဂိုလ်ဆိုတာအိန္ဒိယရှိရတယ်ဟုတ်တယ်။ အိန္ဒိယတောင်မှမရှိသေးဘူးဆိုရင်ဒီဥစ္စာသိနေရမှာကြတယ်တရားရှိရင်အိန္ဒိယလေးကရှိရတယ်အဲဒါကြောင့်ဒီကိုယ်တော်မေးဦးမှာပဲလို့သူစိတ်ကူးတယ်ဒါပေမဲ့လည်းသူကသုံးခါနေတော့ရှိသေးတယ်သုံးခါနေတော့မမေးတယ်ဘူးဟိုမေးတယ်ဆိုတာပု္ပ္ပပြဿနာမေးဖို့မေးဆိုတာတွေ့ကြရတဲ့အချိန်တွေ့ကြရအချိန်ကာလတွေမမေးရဘူးကြည့်ရသေးတယ်ဟိုသူဘာလုပ်နေလဲသိတော့ မအားမလားဖြစ်နေတဲ့အချိန်တွေမှာသွားပြီးတော့မေးခွန်းတော့ဘာလို့မမေးရဘူးအားနေတဲ့အချိန်မှမေးရတယ်အဲသူဆုံးခံနေတဲ့အချိန်သွားပြီးတော့မေးသူအားနေချင်းအနောက်ချက်ချင်းမသွားမေးလို့မဖြစ်ဘူးဒါပေမဲ့တော့သူဆုံးခံသွားတာကဘယ်ကဘယ်သွားမှမသိဘူးဒီကိုယ်တော်ပြောက်သွားလို့ရှိရင်တော်ကြံကဘယ်ကမှမသိပဲဖြစ်နေမယ်နောက်ကအသာလေးလိုက်ကြည့်ဦးမှာပဲဆိုပြီးသူကနောက်ကလိုက် အဲခလာလာငါပေါ့အဲဒီလိုလာပြီးတော့သွားရင်းနဲ့အပစီမထေကလည်းလုံလောက်အဆုံးလေးရတဲ့ခါကာလကြတော့တနေရာမှာသူဆုံးခုံးဝေးဝေးရပြင်းစင်တယ်အဲဒီတော့မှဥပဒိတာပရပိုက်ကအနိပါချင်းကပ်ပြီးတော့နေရာများလည်းခင်းပြီးတယ်သူမှရေဘူးကပါတော့သူရေဘူးတွေကရေနဲ့တောက်ရေသုံးရေလေးများလည်းပဲကတ်တယ်သူက အာသတိမထေလည်းပဲအဲဒီမှာသုံးဖုံးပေးအဲဒီသုံးဖုံးပေးနေရတော့သင်တော်ရုံနေရာနေမှာပေါ့ခန္ဓာသနာကြီးပဲဟုတ်မလဲသူကအဲဒီသုံးဖုံးပေးပြီးတော့ဥပဒိတပရဝိုက်ကမေးတယ်အဲရှင်ဘုရားဘသူကိုရည်စူးပြီးတော့ဘယ်ဆရာရည်စူးပြီးတော့ရာပြုလာပါသလဲ ဘယ်ဆရာကြီးတရားကိုရှင်မရသဘောကြပါသလဲဒီလိုမေးတာကိုနေတော့အလဇီမထေရပါကိမင်းသားမှညာပြူလာတဲ့ညာဂေါရမဆိုတာရှိရဲ့အဲဒီဂေါရမညာမြတ်ကြီးရဲ့ညာမြတ်ကြီးကိုပဲ ရည်ညွှန်းပြီးတော့ရဟန်းပြုလာတယ်ဘောရမရဟန်းမြတ်ကြီးရဲ့တရားပဲသူနှစ်သက်တဲ့သဘောကြတယ်ဘယ်လိုပြောတော့သင်တို့ဤဆရာကဘောရမရဟန်းမြတ်ကဘာရင်းများဟောတော့ဘယ်လိုသူနဲ့ဆုံးမတော့အတ္တဇိမတိကဥပဒိတာပရပိုက်ကိုကြည့်တော့ပရပိုက်ဆိုတာ ဗုဒ္ဓသာသနာနဲ့ဆန့်ကျင်တာဘာလို့လဲဆိုတော့ပရပိုက်တွေကသူကရှင်းဥစွာသူတို့ကအရင်ဖြစ်နေတာကိုဗုဒ္ဓသာသနာကနောက်မှဖြစ်လာတော့သူတို့ရဲ့တတိပရိသတ်တွေဘာတွေကလဲဗုဒ္ဓသာသနာလက်ခံတော့အဲ့ပါတွေကတဲ့သဘောမကျကြဘူးရှိတာတော့မဟုတ်ဘူးခုလည်းဒီလိုပဲဗုဒ္ဓသာသနာချင်းတူပေမဲ့လည်းပဲအဲရှိကရှိနေတဲ့ယဟန်တွေကသူတို့တတိတကာရမတွေ တရားတွေပါတွေလည်းဝင်ပြီးအားထုတ်ကြတယ်ဘာလို့လဲဆိုတော့တချို့ကသိတဲ့ဘောမကြကြဘူးဒီလိုဟာတွေကြီးတယ်ဒီလိုများတရားနာတော့မသွားရဘူးလို့ဆိုပိတ်ထားတယ်သူကอืมတို့ရှိတယ်လို့ကအဲဒီတော့ဒီပရဝိုက်ဟာဂတိကတာတွေလည်းပဲပြောနေလို့ရှိရင်ကအလကားအချင်းကိုးနေတော့မယ်ဆိုပြီးတော့သူကပြောတယ်အာသိမကြသေးဘူးရဟန်းပြုလာတာသိမကြသေးဘူးရဟန်းပြုလာတာ တဝါပဲမရသေးပဲတဝါတနည်းမကြည့်သေးဘူးပေါ့လေတဝါတော့ရတယ်ဝါစုဥပဆိုတော့တဝါရတနည်းမကြည့်ဘူးအဲရမ်းပြူလာတာသိမကြသေးဘူးညံ့ညံ့တော့မဟောနိုင်ဘူးလို့ပြောတော့ဟာညံ့ညံ့မဟောနိုင်လည်းပဲနည်းနည်းလည်းဟောပါဟောနိုင်လည်းဟောပါအ내အဓိပ္ပာယ်တော့ဟောပါ တရားတွေကတော့မလိုပါဘူးတဲ့စကားတွေကြွယ်ဝပြီးတော့ကြွယ်ဝပြောမနေပါနဲ့တဲ့တို့တရားအနဲ့အနှစ်အသားကိုသာလည်းဟောပါလို့ဆိုတော့အာသဇိမထေရဟောတယ်ဒီအာသဇိမထေရဟောတဲ့တရားအကျဉ်းကျယ်ဆုံးပါပဲသူကတော့ဂါထာလေးတစ်ခုတည်းယေရမဟေတုဘဝတေတံဟေတုံတတဂတောအာဟ

ငါတို့ဆရာမြတ်စွာဘုရားသည်အာဟဟောတော်မူ၏အဲဒါလောက်ကြားနာရရုံနဲ့သောတာပန်ဖြစ်တယ်လို့ဆိုတယ်တရားကအတူတူလေးနဲ့တော့တရားများဖြစ်ကျင်တော့သူကလွယ်လွယ်ပဲဘယ်လောက်နဲ့ပဲသောတာပန်ဖြစ်တာတဲ့ အကြောင်းလင်အမွန်အစရှိတဲ့အကျိုးတရားတွေအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတွေရှိတယ်အဲ့ဒီအကျိုးတရားတွေရဲ့အကြောင်းကိုငါတို့မြတ်စွာဘုရားဟောတယ်ဒါပါပဲသူတို့ဆိုလို့ရှိရင်ဒါနဲ့ဘယ်နဲ့လုပ်ပြီးတော့ဝိပဿနာတော့မဲ့ဖို့ဘယ်နဲ့လုပ်ဖြစ်ပါလိမ့်မလို့လို့တွေးစရာကြီးပေါ်တယ်ဆိုတော့ညာကြီးတဲ့ပုဂ္ဂိုလ်ညာထင်းတဲ့ပုဂ္ဂိုလ်ကတော့ဖြစ်နိုင်ပါတယ် သူပါရမီရှိတဲ့ပုဂ္ဂိုလ်ဖြစ်နိုင်တယ်ဒီထဲမှာအရေးကြီးတဲ့တရားတွေဟောတာကဒုက္ခသစ္စာနဲ့သမုဒယသစ္စာတွေဟောတာတွေဥစ္စာအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားရှိတယ်အဲ့ဒီအကျိုးတရားတွေရဲ့အကြောင်းတရားငါတို့မြတ်စွာဘုရားဟောတယ်ဆိုတော့အကြောင်းနဲ့အကျိုးတရားသာရှိတယ်လို့ဆိုတာကိုဒါဟောတာလောကမှာအကြောင်းနဲ့အကျိုးပဲရှိတယ် အကြောင်းတရားကဘယ်တရားအကျိုးတရားဘယ်တရားလို့တဲ့အကျယ်ဝေဖန်ချက်တော့မပါဘူးပေါ့လေအာညာထူးတဲ့ပုဂ္ဂိုလ်မှသာသိနေတာမထူးတဲ့ပုဂ္ဂိုလ်တော့မသိနိုင်ဘူးအဲခြေဘွားတွေကလည်းပဲလေးလာထားတဲ့ပါရမီကုသိုလ်ကရှိတော့ဒီလိုတူတူချင်းချင်းနဲ့သဘောပေါက်ပြီးပြီပါအကြောင်းတရားကဘယ်ဟာပဲအကျိုးတရားဘယ်ဟာပဲဆိုတာသဘောပေါက်သွားနိုင်အဲဒီခေတ်ခါကာလတုန်းက

ဖန်ဆင်းတဲ့ဝါဒတွေဖြစ်တယ်အဲဒီကဘုရားသခင်မပါတဲ့ဝါဒလည်းရှိသေးတယ်သူတို့ဘုရားသခင်မပါဘူးသူကလည်းသဘာဝသူ့ဟာသူဖြစ်နေတယ်ဆိုပြီးတော့ဒီလိုလည်းပဲယူတာရှိဒါပေမဲ့သူတို့ကအတ္တလေးတော့ရှိအတ္တကတော့သူတို့ရှိနေအတ္တအကောင်လေးတော့ရှိနေတာပဲဂျိန်းဝါဒဆိုတာတွေဟာသူတို့ကဘုရားသခင်ယုံကြည်မရှိဘူးအသင်းတဲ့ဘုရားဆိုတာမရှိဘူး သူအကြောင်းနဲ့သူအကျိုးဖြစ်နေတာပဲလို့ဒီလိုတော့ယူတယ်ဒါပေမဲ့လို့အတ္တတွေကတော့ရှိတယ်အတ္တကတော့အကြောင်းမရှိဘဲနဲ့အလိုလိုပြီးနေတာအတ္တတွေလူရှိတယ်အဲ့ဒီမှာပွဲပါအဲ့ဒီတော့အခုအရှင်သာသီဟောလိုက်တဲ့တရားကအကြောင်းနဲ့အကျိုးပဲရှိတယ်အတ္တမရှိဘူးဖန်ဆင်းတဲ့ပုဂ္ဂိုလ်ဆိုတာမရှိဘူးအကြောင်းရှိလို့အကျိုးတရားဖြစ်နေတာဒါပဲอืมလူတစ်ကိုယ်လုံး အနစ်ချကြည့်လို့ရှိရင်လည်းအကြောင်းနဲ့အကျိုးပဲရှိတယ်အကြောင်းတရားအကျိုးတရားပဲရှိတယ်လူလူကိုယ်လုံးမှာအနစ်ချကြည့်ရင်သွား၆ပါးက6မျိုးရှိတာပဲမျက်စိကမြင်တာက1မျိုးနားကကြားတာက1မျိုးနှာခေါင်းကနားနာက1မျိုးလျှာကရတာသာတိတာ1မျိုးကိုယ်ကတွေ့ထိတာ1မျိုးသိကုသနာကြံစီတာတွေ6မျိုးပဲရှိတယ်အဲဒီ6မျိုးနှုတ်ပြရင်လူလည်းမရှိတော့ပျောက်ပြီးတော့အကုန်လုံးဘာမှမရှိတော့ဘူးသူက လူမရှိဘူးနတ်မရှိဘူးဗြဟ္မာမရှိဘူးအကုန်လုံးနှုတ်ကြည့်မျက်စိကမြင်တာမရှိဘူးဆိုရင်မျက်စိမရှိဘူးအစင်းမရှိဘူးမျက်စိအစင်းတော့မိယာဖြစ်တဲ့ရုပ်လည်းမရှိဘူးမြင်သိတာလည်းမရှိဘူးဒါဒါဂုံးသွားရောတိုးတူနာတို့အပန်တို့အဲဒီကလည်းဂုံသွားနှာခေါင်းအနလျာအရသာကိုကိုဆိုတော့သိကျပြတာပေါ့ကိုကြတော့ အဲကိုကာယပဒါရယုတ်ရဲ့တရားဖြစ်တဲ့ဒီကိုယ်လုံးယုတ်တွေလည်းမရှိဘူးတွေးထိစရာယုတ်ကလည်းမရှိဘူးတွေးထိပြီးတဲ့စိတ်နာတရားကလည်းမရှိဘူးနှုတ်လိုက်ဘာကြံတော့ဆိုစိတ်ကြံတော့အဲဒီစိတ်ကုသနာကြာတိတာလည်းမရှိဘူးစိတ်ကုသနာကြာတိမှုဤတရားဖြစ်တဲ့ယုတ်လည်းမရှိဘူးဆိုရင်ဘာမှမရှိဘူးအကုန်လုံးကုန်သွားတယ်အဲ့ဒါပဲရှိတာအဲ့ဒီတော့အဲဒီ၆ဌာနကရှိတဲ့တရားတွေဟာ အနှစ်ချကြည့်ရင်အကျိုးနဲ့အကြောင်းပဲရှိတယ်အကြောင်းတရားအကျိုးတရားပဲရှိတယ်အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတွေပဲအကြောင်းကသမှုရိယာသစ္စာအကျိုးကဒုက္ခသစ္စာအဲ့ဒါကိုဟောတာကိုရေဓမာအကျင့်တရားတော်သည်ရေဓမာအကျင့်ဒုက္ခသစ္စာတရားတော်သည်

တဏှာဆိုတဲ့တရားလေးရှိတယ်ကိုယ်ဘဝလေးနဲ့ကိုယ်ခင်မင်းနဲ့သမှုရတဏှာလေးရှိတယ်ဒီဘဝကပြီးခဲ့တဲ့တဏှာတဲ့ဒီဘဝတုန်းကမြင်ရတာတွေကြားရတာတွေနားရစားတွေ့ကြည့်ရတာတွေသိကုစနဲ့ကြံစည်ရတာတွေပါရမှုတွေ့တာမှုရှိခဲ့တယ်ဒီဘဝကရှိခဲ့တာဘာဖြစ်လို့သိရလဲအခုရှိနေလို့သိရတယ်အခုရှိနေတဲ့ပြည့်ကြီးကလည်းဒီလိုရှိခဲ့တာအဲဒီတဏှာအရင်ခံပြီးတော့ကုသိုလ်ကောင်းမှုပြုပြီးခုလူဘဝလူဖြစ်လာတယ်

ဝေဒမာမြင်မှုကြားမှုနာမှုစားမှုတွေ့ထိမှုစိတ်ကူးစစားကြားသိမှုဟူသောအကျိုးဒုက္ခသစ္စာတရားတော်သည်ဟိတုဘဘဝအကြောင်းသမုဒယသစ္စာနှင့်အမောစရှိကုန်၏ဒေသံတော်အကျိုးဒုက္ခသစ္စာတရားတို့ဟေတုံအကြောင်းဖြစ်သောသမုဒယသစ္စာတရားကိုတတရတော်အရှိပြတို့နှင့်အလားတူဖြစ်တော်မူသောငါတို့ဆရာမြတ်စွာဘုရားသည်အာဟောကြားတော်မူ၏ အာရုံမြတ်စွာဘုရားကဟောတယ်အကြောင်းတရားကြိုးတရားနှစ်ခုပဲဟောထားတယ်ဆိုတော့မြင်နိုင်ကြတဲ့နာနဲ့စားတဲ့တွေ့ကြည့်တဲ့ဖြစ်ပြနေတဲ့တရားတွေအကျိုးတရားတွေပဲတရားတွေခင်မင်းတော်ရာတာယာနေလို့ဒီလိုသက္ကတာကဖြစ်နေရတာသမုဒိယသစ္စာကြဒုက္ခသစ္စာတွေဖြစ်ပြနေတာပဲဖြစ်ပြနေတဲ့တရားတွေဟာမမြဲတဲ့တရားပဲနေစပဲဖြစ်ပြနေခြင်းဒုက္ခပဲသူသဘောတည်းသူဖြစ်ပြနေအနတ္တတရားပဲအနိစ္စဒုက္ခအနတ္တသဘောတွေမြင်ပြီးဝိပဿနာဉာဏ်နဲ့ဖြစ်လာတယ် အဲဝိပဿနာညာကြာကြာကြီးဖြစ်ပုံတော့မရဘူးသူကဒီကာတာလေးတဝက်တည်းဆိုတော့ခဏလေးနေမှာပဲမိစ္ဆာရုပနာတပညာဘယ်နှကြိမ်လောက်ဖြစ်လိုက်တယ်လဲတော့မပြောတော့ဘူးသိက္ခာလည်းအမြန်တော့အမြန်ကြီးမျက်စိတမိတ်အတွင်းဂရေတသိမ့်မကဖြစ်နိုင်တယ်ဆိုတာကိုသူကပြီးတော့ဂရေတသိမ့်မကဆိုတော့အနံများပါတယ်ဒါတွေကလည်းပြီးတော့ အကြိမ်ပေါင်းတစ်ထောင်လောက်ဖြစ်နိုင်တယ်ဆိုတော့ဒီထဲမှာဝိပဿနာတော်တော်ဖြစ်ဦးမှာပါပဲသူကအဲလိုဖြစ်သွားအဲဝိပဿနာညာသင်တိုင်းတက်ပြီးတော့သင်ရခသင်ချင်းနဲ့နိဗ္ဗာန်တွေ့သွားတယ်ဒီဖြစ်ဖြစ်တဲ့ယုံနာတွေလုံးဝစိတ်တုံနဲ့နိဗ္ဗာန်တရားတွေ့သွားသောတာပန်ဖြစ်သွားတယ်ယေရမဟေတုဘဝတေတံဟေတုံတတရကတောအာဟာတိသစ္စာယောနိရောဓေဧဝံဝါရိမဟာသမနော ေရမကျင်ကျိုးဒုက္ခသစ္စာတရားတော်သည်ဟိတုဘာဝအကြောင်းသမှုရာသစ္စာလည်းအမောစရှိကုန်၏ဒေသံတို့အကျိုးဒုက္ခသစ္စာတရားတော်ဤဟေတုံအကြောင်းပြသောသမှုရာသစ္စာတရားကိုသာသာကတော်ရှင်းပြတော်နှင့်အလားတူဖြစ်တော်မူသောငါတို့ဆရာမြတ်စွာဘုရားသည်အာဟောကြားတော်မူ၏ဒေသံတို့အကြောင်းကျိုးဒုက္ခသမှုရာသစ္စာတရားတော်ဤရောနိရောဓအစ

မဟာသမဏောရာမြတ်ဖြစ်တော်မူသောမြတ်စွာဘုရားသည်ဧဝံဝါရီဤသို့ဟောကြားလေရှိတော်မူပေ၏ငါတို့မြတ်စွာဘုရားဒီလိုဟောတာပဲသစ္စာလေးပါးတရားဟောတယ်အဲအကျိုးဒုက္ခသစ္စာတရားအကြောင်းသမုဒယသစ္စာတရားအကြောင်းကျိုးတွေချုပ်ငြင်းရဖြစ်တဲ့နိရောဓသစ္စာတရားဟောတယ်မေဃသစ္စာတရားတော့ဒီမှာတရားမပါဘူး နိရောဓဟောတော့နိရောဓကိုတွေ့မြင်တဲ့မဲ့ကအကျင့်လည်းရှိရမှာပေါ့လေဒီကျင့်လည်းပဲဒီထဲမှာပါသွားပြီတခါတာမှုမထဲလို့လို့မထဲဘူးအဲသစ္စာလေးပါးတရားဟောတော်မူတယ်လို့ရှင်သတိမထေရဟောတော်ဒီလိုဘုရားအလောင်းဥပဒိတာဘရဘကသူကသောတာပန်ဖြစ်ပြီးတော့တော်တော့ပါပြီတဲ့ဒါလို့ဆိုလို့ချင်းသူသဘောပေါက်ပြီးနားလည်ပြီ ကျွန်ုပ်တို့ဆရာမြတ်စွာဘုရားဘယ်မှာသတင်းသုံးပါသလဲလို့မင်းများလျှောက်ထားတယ်အစတုန်းကတော့အဲသင်တို့ဤဆရာလို့ပြောတယ်အခုတော့ကျွန်ုပ်တို့ဤဆရာအတူတူဖြစ်သွားတယ်ဒါသဘောတည်းဖြစ်သွားသင်သတိမထေရနဲ့သူနဲ့ဟာသတင်းသုံးပေါ်တတိအတူတူပဲမြတ်စွာဘုရားကသင်သတိမထေရဆရာဖြစ်တယ်သူဆရာလည်းဖြစ်တယ်ဆိုတာအဲဒီလိုလုပ်ပြီးပေါင်းပြီးတော့သူကကြောက်ကျွန်ုပ်တို့ဤဆရာဟောတာပါဖြစ်တော့အတူတူဘောသူက သောတာပန်ဖြစ်တော့မြတ်စွာဘုရားတတိဖြစ်သွားအဲဒီကနေပြီးတော့အဲရှင်သတိမထေကိုမေးတော့ရှင်သတိမထေကအဲဝေလို့အကြောင်းတော်မှာသတင်းသုံးတော်မူတဲ့အကြောင်းဖြေကြားခဲ့ပါတယ်အဲဒီကနေပြီးဥပဒိတာပရဝေယသူဌာန သူပရပိုက်ကျောင်းတိုက်ကိုပြန်ပြီးတော့သွားကောလိဒပရပိုက်နဲ့တွေ့တယ်ရှင်မောမောရှင်မောကလာလောင်းနဲ့တွေ့အဲဒီမှာလည်းပဲအဲသူဂတိရှိတဲ့တိုက်သူရလာတဲ့တရားကိုပြောတာပေါ့ရေဓမ္မဟိတုဘဝဒေသဟိတုတတ္တရတောအာဟာတိသစ္စာယောနိရောဓဧဝံဝါရီမဟာသမနောလို့ဒီကသာငါတို့ဆရာအသတိမရှိကဟောသွားတယ်လို့ဆိုတော့အဲ့ဒါကြားရုံနဲ့သူလည်းသောတာပန်ဖြစ်တယ်တဲ့ အဲဒီသောတာပန်ဖြစ်ပြီးတော့သူတို့ဆရာကြီးပန်ကြားပြီးမြတ်စွာဘုရားသာလာပြီးညာပြုကြပါတဲ့သူတို့ရဲ့နောက်လိုက်ပရိသတ်တွေလည်းပါပါတယ်သူရဲ့နောက်လိုက်ပရိသတ်တွေနဲ့တော့မြတ်စွာဘုရားသာလာပြီးတော့ညာပြုကြမြတ်စွာဘုရားအေးဘေကုခေါ်ပြီးတော့ညာပြုပေးတယ်ညာပြုပေးပြီးတော့တရားအားထုတ်နေကြအရှင်မမောက္ကလန်တော့ဝိပဿနာတရားအားထုတ်လို့9ရက်အတွင်းမှာပဲ ဉာဏ်နာဖြစ်တော်မူတယ်ကောလိတာပရပိုက်ကဖြစ်လာတဲ့ရှင်မောဂလအဲရှင်သာရိပုတ္တရာကတော့အသေးစိတ်ဝိပဿနာရှုနေအကျယ်ရှုနေလို့သူက900နဲ့မပြည့်စုံဘူး15ရက်ဝိပဿနာရှုရတယ်အနုပဒဝိပဿနာလို့ခေါ်တယ်အနုပဒအနုပဒဆိုတာပုတ်စင်ပုတ်တိုင်း ဇာဝင်စားလိုက်အဲဒီဇာနဲ့မှပါတဲ့တရားတွေဖတ်တာဝေဒနာအစရှိတော့တရားတွေသူတဲ့သုတ်ထဲတည်းပြတော့တရားတရား16ပါးရှိပါတယ်အဲဒီ16ပါးသောတရားတွေကိုတစ်ခုပြီးတစ်ခုပါတယ်ဖြစ်သွားတာရှိပြက်သွားတာရှိမိစ္ဆဒုက္ခအနတ္တသဘောတွေရှိဇာဝင်စားလိုက်ဇာငါထပြီးအဲဒီတရားကိုရှိလိုက်အဲဒီလိုရှိတော့အခုဝိပဿနာရှိတာနဲ့အတူတူပါပဲ အခုယောဂီတွေမြင်တာမြင်လို့ရှိရင်မြင်တာရှိအတူတူပါပဲဟိုကသာသိဒီကကာမောသရစိတ်တလောက်ပဲကွာတယ်ဟိုကဇာမမရှိပဲဇာနာဝင်သွားတော့မဖြစ်ဘူးကာမောသရစိတ်ပဲမြင်တဲ့စိတ်ရှုလိုက်ကြားရင်ကြားတဲ့စိတ်ရှုလိုက်နားရင်နားတဲ့စိတ်ရှုလိုက်စားတဲ့ခါကလာရတာပြီးတာလေးရှုလိုက်တွေ့တိတဲ့ခါကလာပြီးတာလေးရှုလိုက်သိကုသဇာကြံပြီးတဲ့ခါကလာလေးသိကုသဇာကြံပြီးပြီးတာလေးရှုလိုက်ဒါဇာန်လိုပါပဲ ။ဒါမရှိတော့ကိုယ်ရှိတာယူရမှာကိုယ်မရှိတဲ့တရားတွေယူလို့တော့မယူဘူး။အဲစင်္သာရိပုတ္တရာမှာလည်းဇာရှိလို့ဇံဝင်စားလိုက်ဇံငါထပြီးအဲဒီဇာတရားတွေဝိပဿနာယူလိုက်ပြီးတော့ယူတာ။အနုဘရဝိပဿနာယူတာ15ရက်ယူရတယ်။15ရက်ယူတာတောင်မှသူ့ဟာသူရှုနေရင်လည်းညာနာမရှိသေးဘူးနောက်ဆုံးတရားနာရင်ရှုရှုမှသူကညာနာဖြစ်သွားတယ်15ရက်မြောက်တဲ့နေ့ကျတော့ ရှင်သာရိပုတ္တရာရဲ့တူဒီကနခဆိုတဲ့ပရပိုက်ရှိတယ်။အာရှင်သာရိပုတ္တရာတို့တောထွက်ရဟန်းပြုတုန်းကအတူတူရဟန်းပြုတဲ့ပုဂ္ဂိုလ်နဲ့တူပါတယ်။အဲဒီတော့ကသူတို့တတိပရိသတ်တွေနဲ့အပေါင်းဖော်တယ်နဲ့အကုန်လုံးရဟန်းပြုကြတာ။တချို့ကမြတ်စွာဘုရားတာလာလာတဲ့အခါနောက်ကလိုက်ပါလာကြတယ်။ 250ကလိုက်ပါလာတယ်ပြောတယ်ဟော250ကကြံရည်တယ်တဲ့အဲဒါသူကကြံရည်တဲ့ပုဂ္ဂိုလ်တွေကသူကတော့အဲဒါသူကစဉ်းစားတယ်ဒီကတခါပြတော့လိုက်ကဒီကဆိုတာကြည်တယ်နှခဆိုတာလည်းပဲကြည်တယ်ဟောပဲလည်းပဲကြည်တယ်ကြည်တယ်လို့အဓိပ္ပာယ်ကြည်ပါတယ်လည်းပဲကြည်တယ်ဒီမပြတ်ပဲသူကကြည်ကြည်များထားလေတော့မပြောတာဘူးဆိုတော့လည်းနာမည်လည်းဖြစ်ချင်းဖြစ်မှာပေါ့လေသူကနာမည်ကလည်းဖြစ်ချင်းဖြစ်တတ်တယ် အဲဒီဒီကနကပရပိုက်ကစဉ်းစားငါတို့ဥကြီးရအခါတိုင်းခါတိုင်းဆိုလို့ရှိရင်ဟိုဌာနသွားလိုက်တရက်နှစ်ရက်နေပြန်လာလိုက်သွားတရားစုံစမ်းတာကိုတရင်ကြရင်သွားစုံစမ်းလိုက်ဘာမှနှစ်သာရမပြုတော့ပြန်လာလိုက်ဒီလိုပဲတဲ့မကြဘူးဒီကရဟန်းဂေါရမကြီးတွိုက်တာတော့15ရက်တော့ရှိသွားပြီဘာမှသတင်းလည်းမကြဘူးပြန်လည်းမလာဘူး တရားကပဲကောက်နေသေးလေလားမပြောတော့ဘူးအနှစ်သာရရှိလို့ပဲလေလားတွေးတယ်သူကတရားတစ်ခုကိုဟုတ်တယ်အားထုတ်လို့ရှိရင်မစွဲမြဲလို့ရှိရင်အဲဒီတရားကမကောင်းလို့ရင်လည်းဖြစ်မှာပေါ့လေတချို့လည်းပဲတရားကကောင်းနေတာနဲ့သူကအမှန်တူတယ်လို့ပြန်ပြောရတယ်ရှိတော့ရှိတယ်ဦးမယ်နည်းနည်းပါးပါးတော့ရှိတယ်ဦးမယ်တကယ်လူလူလားလားနဲ့ထက်တဲ့တန်တာနဲ့ဆိုလို့ရှိရင်တရားကောင်းလို့ရှိရင်တော့စွဲမြဲသွားတာပဲသူတရားအားထုတ်လိုက်စွဲမြဲသွား အခုဒီမှာသာသနာ့ရေးဓမ္မလာပြီးကျူးသောသာအထုတ်ကြကျူးသာအထုတ်တဲ့ပုဂ္ဂိုလ်တွေကသူတရားနဲ့သူစွဲနေသွားတာလေတချို့လည်းကျူးသာအာမထုတ်လို့မတတ်နိုင်တာနဲ့တရားလံသွားတဲ့ပုဂ္ဂိုလ်တွေရှိတော့ရှိတယ်တချို့တညအထုတ်အရေးပြန်သွားတယ်ဘာဖြစ်လို့လဲဆိုနေမကောင်းဘူးအကြောင်းပြတယ်သောသောကနေမကောင်းတာမဟုတ်ဘူးမှနေမကောင်းဘူးကြမ်းကျင်းလာတော့နေမကောင်းလို့ရတော့တယ်ဒီမှာရဲ့လူကဒီလိုကလူပါတဲ့ရှိရွယ်ဆိုတဲ့တရား တရားတာမခံနိုင်လို့အော်ပြောရတယ်တရားတာမခံနိုင်လို့ပြန်တယ်တူပါတယ်လို့မြင်ကောင်းတော့ဟုတ်ကုန်မပေါ်ပါဘူးလို့ပြောရတယ်သူကအဲ့လိုလိုဆိုတချို့ကတရားတို့ဆိုပေါ်ပေါ်ဆဆလေးအောင်းမိတာကိုတချို့နေရာတရားလည်းလိုလိုပဲပေါ်ပေါ်ဆဆပဲခဏတစ်ပြုတ်ထိုင်လိုက်နားလိုက်စကားတွေပြောလိုက်ဒီလိုနေနေကြတာပေါ့ဒီကတရားကဒီလိုမဟုတ်ဘူးသူကဒီနေ့လုံးတရားလုံးအထုံနေရတာအိပ်ပျော်နေမှ အိပ်ပျော်နေတာမသိမှပဲပြီးလို့ရှိရင်အတုဖို့ပဲနားနေရမယ့်အချိန်ရလို့ဆိုတာမသိဘူးဒီမှာတော့ရောက်အတုနေရတာဒါတော့တရားတော်ကတောင်းတောင်းနဲ့မခံနိုင်ဘူးသူကအဲဒီတော့ဒီကနကပြပိုက်ကတရားစုံစမ်းနေတဲ့စိတ်ပေါ်လာသူကလိုက်လာတယ်တူကြီးဘယ်နဲ့နေတော့လိုက်လာတော့မြတ်စွာဘုရားကြီးရောက်အဲမြတ်စွာဘုရားရောက်တဲ့အခါသူလျှောက်တဲ့စကားတွေတော့ကြည့်ပါလေအဲဒါတွေကတော့ အရင်တော့လည်းဟောဘူးပါပြီဒါတွေတော့မပြောပါဘူးတရားမပြီးနိုင်မယ်လေဗာဒီမောဩဝါဒဗာဒီမောမရောက်ဘဲနဲ့တယ်အဲဒီမှာနောက်ဆုံးမြတ်စွာဘုရားတရားဟောတယ်အရာခောအိဂိဝေဒနာရူပိသတုမာဘူဒီကောနေသုဇာရဏပရိမာရဏဓမ္မော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 ဝိဒတာဘုရားလို့မခေါ်ဘူးဂေါရမနတ်စွာဘုရားဒီလိုခေါ်တယ်သာရိပုတ္တတို့ဆိုတော့လည်းပဲသူသူ့မေပါရိညရှိတဲ့ပြုံပုံနှင်းမှပါဆိုပြီးတော့ပါရိပုတ္တပါရိကြီးပါဆိုပြီးဒီလိုခေါ်တယ်ကာသဝတို့ကြတော့ကာသဝအနွယ်နဲ့ခေါ်တယ်ကိုနေညကိုနေညအနွယ်နဲ့ခေါ်တယ်အနွယ်နဲ့ခေါ်တာကြီးများတယ်ပဂရိအမြင်မဟုတ်ဘဲနဲ့ အဲလိုပဲကုသင်မှာအဲ့ဒီဝေဒနာလည်းသူ့ကိုခေါ်တယ်ဒီကနခပရပိုင်နာမည်ကဒီကနခအဲ့ဒီဝေဒနာအနွယ်ရှိတဲ့ဒီကနခပရပိုင်တဲ့ဒီရုပ်ကိုကြီးရှိတယ်တဲ့ဒီရုပ်ကိုကြီးဟိုပုဂ္ဂိုလ်နဲ့ကိုရှိနေတော့ဒီရုပ်ကိုကြီးရူပိသာဓုမဟာဘူတိကောဒါလေးပါးဖြင့်ပြည်တာတဲ့ဒါလေးပါး အာဂါသဓာတ်ပါထည့်လို့ရှိရင်၅ပါးရှိပါသို့သောအာဂါသဓာတ်ကမပြတ်သားလို့ဒီမှာတော့ထည့်မဟုတ်ဒါ၄ပါးရှိတယ်တကူလုံးမှာအမာကပထူဤဓာတ်ဟုတ်လားအတုံးခဲနေအားဖြင့်အဖကြအနေနဲ့တွေ့ရတဲ့ဥစ္စာကပထူဤဓာတ်ကိုခဲမှာကျမ်းသာတဲ့သဘောကပထူဤဓာတ်အာဘောဓအဆိုအသေးသဘောအာဘောဓ

အဲဒီဓာလေးပါးကိုမှီပြီးတော့ဖြစ်နေတဲ့အသင်းတို့အနတ်တို့အရာသာတို့ဒီဥပါဒယုတ်တွေလည်းရှိပါသေးတယ်ဝဏကန္တာရသဩဇာအဲဒါလေးခုလည်းရှိပါသေးတယ်အားလုံးအပြင်မယုတ်ဆိုရင်7ခုကိုယ်တွင်းယုတ်ဆိုလို့ရှိရင်7ခုသောတာကနာဇင်ဝကာယစသည်ဒီလိုယုတ်တွေလည်းရှိပါသေးတယ်အဲဒါတွေကတော့အသေးအသေး အသေးအမွှားတွေကိုထည့်မတွေ့ဘူးကျမ်းစာနဲ့ဒါလေးပါပဲဒါလေးပါအမာကန္တကိုယ်တကိုယ်လုံးမှာမားနေတာကျမ်းစာကျမ်းစာခက်မှာတဲ့သဘောအပူအနွေးအေးသဘောတောင်းနေထောက်ကန်တဲ့သဘောဟိုလက်တွေပါလေတန်းထားလို့ရှိရင်အခုထိုင်းနေလို့ရှိရင်ခါးတွေပါတွေကကိုယ်တွေကနေပြီးတောင်းနေတဲ့သဘောတွေသင်ကြားပါတယ် ကိုအလုံးကြီးတစ်ခုလုံးထေဝတ္ထုကြီးဖြစ်နေအောင်လို့တောက်ခါတာဆိုလဲသူပဲဘောလုံးထဲမှာလေထိုးတာဆိုတော့ဒီနေ့ကပြောသလိုပဲလေကနေပြီးတောက်ထားတော့အလုံးကြီးဖြစ်နေပြီးတော့တခုနဲ့တခုနဲ့ဖွာကျဲမသွားအောင်လို့ဖွဲ့စည်းထားတဲ့သဘောအဲဈေးကလည်းကြည့်ရတယ်ဈေးမကြည့်လို့ရှင်ဟိုလေလာရင်ဖုံတွေအမှုန့်တွေလွင့်ကုန်တယ်လို့တခြားစီဖြစ်ကုန်တာအဲဒီလိုတခြားစီကွဲမကုန်ရအောင်လို့ တွဲထားတဲ့သဘောအစေသဘောကလည်းရှိတယ်ဒါကြောင့်မို့လက်လည်းလက်အတိုင်းခြေလည်းခြေအတိုင်းကောင်းလည်းကောင်းအတိုင်းသပင်လေးလည်းသပင်လေးအတိုင်းတခါလည်းသူစားအချိုးရကြဖြစ်နေတာဒါလေးပါသူ့ပေါင်းပြီးတော့ပြင်အဲဒီဒါလေးပါအပေါင်းမရှိသေးတဲ့အာနိသုသာရဏပရိမာရဏဓမ္မောအဲမာတာပိဋိကသံဘောအဲမိဘတော်ဤသုတ်သွေးကိုမိပြီးတော့ဖြစ်လာတာတဲ့ဒီယုတ်ကိုကြီးဟာ ဩရဏကုမသုပါစယောသမင်းမုံတို့စားလို့တဖြည်းဖြည်းကြီးလာတာဇာဟာယထောက်ပံ့ပြီးတော့လည်းကြီးလာတယ်အနိစ္စသာရဏပရိမာရဏဗေဒနာဝိဒန္တနာဓမ္မောမမြဲတဲ့သဘောလည်းရှိတယ်နှိမ့်နေပြရတဲ့သဘောနရာသတိချင်းလူလိမ်ပြရတဲ့သဘောလည်းရှိတယ်ဘယ်လိုပြုပြင်နေပေမဲ့လို့နောက်ဆုံးကြရင်ပျက်စီးတတ်တာပဲအဲကွယ် ကွဲပြိုပြီးပျက်စီးသွားတတ်တဲ့သဘောပါပဲအဲဒီရုပ်ကိုယ်ကြီးကိုရံခေါ်ကာယဤရုပ်ကိုယ်ကိုသမနုပါတိတာပဲရှုရမယ်တဲ့ဘယ်နဲ့ရှုရအိဋ္ဌာတော့မမြဲလို့ရှုရမယ်မမြဲတဲ့တရားပဲမမြဲတဲ့တရားပဲရှုရမယ်အခုကိုယ်မူရာတွေရှုနာမမြဲတဲ့တရားတွေပေါ်လို့ရှုနေတာပဲအိဋ္ဌာမမြဲအောင်အိဋ္ဌာကို သန္တိကဖုံးသည်တဲ့အိစ္ဆမမြဲတဲ့တရားပဲမယ်လို့ရှင်းအောင်ဆက်စပ်ပြီးတော့ရုပ်တွေကဒလဇဖြစ်နေတော့ရှင်းရုပ်နဲ့နာရုပ်နဲ့တခုတည်းဇလုံးနဲ့တခဲတည်းဖြစ်နေညခါကာလမိဇမောင်ထဲမှာမိဇများရမ်းလိုက်လို့ရှိရင်ရဲကြီးအစီကြီးလို့အောင်မရတယ်ဝိုင်းပြလိုက်လို့ရှိရင်အဝိုင်းကြီးလို့အောင်မရတယ်အမှန်တော့အစီကြီးလည်းမရှိဘူးဝိုင်းကြီးလည်းမရှိဘူး ကိုနာမြင်ဒီနာမြင်အမြင်တွေပေါက်စပြီးတော့တကူတဲ့အောင်မေတကူတဲ့မှတ်တင်သွားတာကိုအဲဒီလိုပဲကိုယ်တည်းကယုံနာတရားတွေကတကူချင်းတကူချင်းဖြစ်နေတာပါပဲဒါပေမဲ့လည်းရှေ့ကနဲ့ရောက်နောက်ကနဲ့ဆယ်တဲ့ဖြစ်နေတော့သန္တိကဖုံးလွှမ်းနေတယ်တဲ့သန္တိဖုံးလွှမ်းတယ်အဲအနိစ္စလက္ခဏာမထင်တာဘာကြောင့်လို့ဆိုတော့ဝိသုဒ္ဓိမက်ကပြရတာ ဒီတဲ့ကရာတွေလည်းရှိပါတယ်ဥရိယဗယာနံအမတိကာရဗန္တိယာသပြိသနာတာအိသလက္ခဏာနာဥပ္ပဒါတိဥရိယဗယာနံဖြစ်ခြင်းပြည့်ခြင်းတို့အမတိကာရနှလုံးမသွင်းညံမရှုခြင်းကြောင့်၎င်းကိုယ်တည်းကယုတ်တွေကတော့ခဏမစဲဖြစ်ပြနေတာပါပဲနာတရားတွေလည်းဖြစ်ပြနေတာဒီကူကယုတ်ယုတ်ကြောင့်ပြောတာ ရုပ်တင်နာနေရာခဏမစဲဖြစ်ပြနေတာပဲဖြစ်ပြနေပြီမဲ့လို့အဲဒီဖြစ်တဲ့သဘောပြက်တဲ့သဘောနှလုံးသွင်းမှုဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ဒီလိုနှလုံးသွင်းရမှာလားလို့မေးစရာရှိပါတယ်အဲဒီလိုနှလုံးသွင်းလို့ကတော့တကယ်ဖြစ်တာပြက်တာသိကြမှသိမယ်ဖြစ်တိုင်းပြက်တိုင်းလိုက်ပြီးတော့ရှုဖို့ကလိုပါတယ်ဒီတိုင်းပြက်တိုင်းလိုက်ပြီးတော့ရှုရဥမာလက်ကွေးတယ်ဆိုရင် ကွေးတယ်ကွေးတယ်ကွေးတယ်ဒီလိုတိုင်းကျွေတယ်လိုက်ပြီးတော့ကျွရမယ်ဆန်းလို့ရှိရင်ဆန်းတယ်ဆန်းတယ်ဆန်းတယ်ကောင်းကုန်းလို့ရှိရင်ငုံတယ်ငုံတယ်ငုံတယ်လှုပ်ရှားရင်လည်းလှုပ်ရှားတယ်လှုပ်ရှားတယ်အဲအကုန်လုံးပေါ်လေကိုမူရတယ်ပြူတိုင်းပြူတိုင်းငြိမ့်ထိုင်နေကြလဲထိုင်နေထိုင်နေတရုပ်တစ်ထိုင်ကြီးတစ်ထိုင်စီပဲသားလည်းပဲငြိမ့်နေဘယ်လိုလဲမှတ်နိုင်တာပါပဲအဲထိုင်နေထိုင်နေတလုံးထဲမှာမှရှင်တော့ဘူး အသိပိုင်းနဲ့မှရှင်လို့ရှိရင်လည်းဗိုက်ထဲကလှုပ်ရှားနေတာရှိတယ်ဖောင်းနေပိန်းနေဟာတော့ဘယ်ရွေရှားနေတော့သူကမှတ်လို့ကောင်းတယ်ဖောင်းနေပိန်းနေတာမှတ်အဲ့ဒါဗန္နတိပြက်အောင်လို့အပြက်ပြက်ကိုရှုတာအသေးသေးဖြစ်ပေါ်လာတာတွေလိုက်ရှုတာအသေးသေးဖြစ်ပေါ်တာတွေလိုက်ရှုတယ်ဥရိယဝရဏံဖြစ်ဖြစ်ပြည့်ခြင်းတို့ကိုအာနသိကာရသနှလုံးသွင်းညောင်း၎င်း လုံးမသွင်းစာမကျူတာပဲနှလုံးသွင်းတာကျူတာမှတ်တာအတူတူပဲမာနတိယရှင်းတော်ယုံနံတို့ဆက်ဆက်လေဖြစ်သောအစဉ်ပါဏတိကပရိသနာတာသာဖုံးအပ်ပြီးဖြစ်ကြောင်း၎င်းနာဥပထာတိမတင်အဲရှင်းတော်ဆက်ဆက်ပြီးတော့ဖြစ်နေတဲ့အစဉ်ရှိတယ်တဲ့ပါဏတိခေါ်တယ်။ဘာကံများလဲနေတော့ မာကအရွက်ကလေးသုံးခုရှိတာပဲဒါပေမဲ့လို့လဲတဲ့ခါမှာတဲတဲပြင်နေတဲ့ခါတိုင်းဘိမ့်ပိတ်အပေါက်မရှိဘူးအဲ့ဒါကမှပြီးနေတဲ့ခက်ပါသေးခြားတန်းတို့ဘာလို့ပို့ပြီးပြီးလဲခြားတန်းကခြားအကောင်လေးတွေတကောင်စီတကောင်စီပဲဘာမှမဆက်ဘူးတခြားစီပဲဒါပေမဲ့လို့ကြည့်ဟိုအမှတ်တမဲ့ဝေးကနေကြည့်လို့ရှိရင်ခြားတကောင်နဲ့တကောင်နဲ့ဆက်တန်းကြီးပြင်နေအဲ့ဒါလည်းသင်ကြားတာဝင်းထရာများကြီးပါတယ်ဝင်းထရာများတို့ဒုက္ခလေးတွေထောင်ပြီးတော့ သစ်သားလေးတွေထောင်ပြီးတော့အဲစီးပြီးရိုက်တာပဲအဲတချို့နေရာမှာရှိတယ်ကြောင့်မှာတော့နေလိမ့်မယ်လေကွာဒါလည်းကြောင့်မှာလည်းချို့နေရာရှိပါတယ်တောမျိုးတွေပါတယ်မှာအကြီးကြီးတွေကွာအဲသစ်သားလေးတွေထောင်ပြီးရိုက်တယ်အဝေးကနေကြည့်လို့ရှိရင်အပေါက်ရလို့မမြင်ရပါဘူးပိတ်သွားတယ်အနန္တသွားကြည့်ရင်တော့ ဩဒီလေးလုံးလောက်ဘယ်လောက်ကူပါနှစ်လက်မသုံးလက်မချနေပါတယ်ဆိုခွေးမဝင်နိုင်အောင်ရိုက်တယ်ကျဲကြီးပဲဒါပေမဲ့ဝေးကနေကြည့်လို့ချင်းပိတ်သွားမြို့ပြင်တို့ရွာပြင်တို့အဲထွက်ပြီးတော့ပါဝန်းကျင်လျှောက်ကြည့်လိုက်ရင်သစ်ပင်တွေပိတ်တယ်ဒီပင်တွေပိတ်တော်ကြီးလိုပဲတခါတည်းပိတ်နေတာပဲကြည့်လိုက်လို့ချင်းအနာသွားကြည့်လို့ချင်းသစ်ပင်တစ်ပင်နဲ့တစ်ပင်နဲ့ဝေးကြီးပဲ ဒါပေမဲ့လို့ဖိုတပင်နဲ့ဒီပင်နဲ့ကိုလုံးပေါင်းစပ်ပြီးတော့ပိတ်နေတယ်ဘိပိတ်နေတယ်လို့ထင်ရတယ်အဲဒီလိုဟာကိုသန္တိခေါ်ပါတယ်ရှင်းယုံနဲ့နောက်ယုံနဲ့ရှင်းနာနဲ့နောက်နာရှင်းစိတ်နဲ့နောက်စိတ်တစ်ဆက်တည်းဖြစ်ပြီးတော့ထင်နေတာသန္တိခေါ်တယ်အဲဒီသန္တိကလည်းဖုံးနေတယ်အဲဖြစ်ပြက်ကိုနှလုံးမသွင်းခြင်းလုံးမသွင်းတာမရှိတာကကိုတာဝန်ရှင်းနောက်ဆက်စပ်ပြီးတော့ တပါးကြီးကဲ့သို့ထင်းနေတာကပါဏတိကအဲ့ဒါကလည်းပဲတခုခုကလည်းဖုံးလွှမ်းတယ်အဲ့ဒီနှမျိုးဖုံးကွယ်ခြင်းကြောင့်အနိစ္စလက္ခဏာမတင်ဘူးဝိရိယဗျံပါဏပရိကေတဝါပါဏတိယဝိကောပိတာယအနိစ္စလက္ခဏာယသဝသာရတတဥပ္ပဒါတိဥရိယဗျာနာအဖြစ်ပြဥရိယဗျာအဖြစ်ပြကိုဖြစ်ခြင်းဖြစ်ခြင်းသဘောကို

ဥပဒါတိထင်လေတော့ဤမိစ္ဆာလက္ခဏာသင်ချင်းအကြောင်းကတော့အပြည့်အပြည့်ကိုရှုရတယ်စိတ်တိုင်းပြတိုင်းလိုက်ပြီးရှုဖို့ပါပဲဟုတ်လားမျက်စိကမြင်တိုင်းမြင်တိုင်းမြင်တာရှုနားကကြားတိုင်းရှုနှာခေါင်းကနားတိုင်းရှုလျှာရတာစားပြီးတိုင်းရှုကိုယ်ကဒုတိယတိုင်းရှုအဲကိုယ်တဲ့စားတိုင်းလှုပ်ရှားတိုင်းရှုသိကုသနာကြံစီတိုင်းရှုဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းရှု အဲဒီလိုဖြစ်တိုင်းဖြစ်တိုင်းနေယူဖြစ်တိုင်းဖြစ်တိုင်းယူတယ်ဆိုပြက်တာလည်းပါတော့ဖြစ်တာရှိရင်ပြက်တာလည်းပါတာဖြစ်ပြီးပြက်တာပဲအစပေါ်လာတာနဲ့အဆုံးဆုံးသွားတာနဲ့ဟာရှင်းတော့ပဲဘာမှကွာတာမဟုတ်ဘူးများမြန်မာပြည်နဲ့အဲဖြစ်တိုင်းဖြစ်တိုင်းနေလိုက်ပြီးတော့ယူအဲလိုရှိရင်ဘာဖြစ်တော့ဆိုတော့သန္တတိပြက်သွားလိမ့်မယ်ရှင်းတော့ဆက်ဆက်ပြီးတော့တခုတည်းကဲတော့တသားတည်းကဲတော့သင်းနေတာဟာပြက်သွားလိမ့်မယ်ရှိဟာကတခုနောက်ဟာကတခုဒီလိုပြက်လာလိမ့်မယ် ဟိုမှာဖောင်းနေပိန်နေဆိုတော့အခုဒီတိုင်းဆိုလို့ရှိရင် ဖောင်းတာနဲ့ပိန်တာနဲ့အတယောက်တည်းတကူတည်းဖြစ်နေတာပဲမခါသာပုဂ္ဂိုလ်တောင်းမှတယောက်တည်းတကူတည်းဒီလိုထင်နေသေးတာပဲနောက်သမာရိညာတို့အားကောင်းလာတာဖောင်းတာနဲ့ပိန်တာတခြားစီတယ်ဖောင်းတာပြီးတာတခြားပိန်တာပြီးတာတခြားဖောင်းတာကသူပိန်တာသူကသူကွဲတာတယ်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 ပဂရိပုဂ္ဂိုလ်တွေနေရာဖြစ်တော့မမြင်ကစိတ်ကူးစဉ်းစားနေတာနဲ့မြင်တာနဲ့ဟာတယောက်တည်းပဲအဲဒီနဲ့တော့တစ်စားတည်းဖြစ်အဲမြင်ပြီးတဲ့နောက်ဆက်ဆက်စဉ်းစားတာလည်းပဲတယောက်တည်းပဲဒီလိုထင်နေတယ်ဒါရှင်းနေတော့လည်းသတိတိဖုံးလွှမ်းနေတာအဲမမြင်ခင်ကစိတ်ရဲ့အဖြစ်အပျက်ကိုသူမရှုဘူးမြင်တော့စိတ်ရဲ့အဖြစ်အပျက်ကိုမရှုဘူးမြင်ပြီးဆက်လက်စဉ်းစားတဲ့စိတ်ရဲ့အဖြစ်အပျက်ကိုသူမရှုဘူးအဲဒီအဖြစ်အပျက်ကိုမရှုခြင်းကြောင့်တဲ့ ။သန္တိကဖုံးလွှမ်းသွားတယ်။သန္တိကရှင်းအောင်ဆက်ဆက်ပြီးတော့တသားကြီးကဲတကိုယ်ကြီးကဲတယောက်ကြီးကဲဆိုထင်းလာတဲ့သန္တိတဲ့သန္တိဆိုတာအစင်ပါပဲအစင်မပြတ်တာ။အဲ့ဒါကဝင်ဖုံးတာအခုမြင်တိုင်းမြင်တိုင်းကိုရှုမှနေတော့မြင်မြင်တယ်မြင်တယ်မှတော့မမြင်ငါစိတ်ကတရားမြင်တဲ့စိတ်ကတရားမြင်ပြီးဆက်တဲ့စဉ်းစားတဲ့စိတ်ကတရားရှုနေတဲ့စိတ်ကတရားပဲအဲ့ဒါကွဲသွားတယ် ရှင်းတဲ့နောက်နဲ့မစဘူးအဲပဂရိပုဂ္ဂိုလ်တွေမှာဆိုဒီတမကဘူးမြင်ပြီးကြားကြလို့ရှိရင်မြင်လာတယ်ကြားတာနဲ့တယောက်တည်းပဲဒါလိုထင်နေတယ်ဒါကကြားပြီးမြင်လို့ရှိရင်လည်းကြားတာနဲ့မြင်တာနဲ့တယောက်တည်းပဲမြင်ပြီးတော့အနတ်နာငယ်လို့ရှိရင်နာပြီးမြင်ခဲ့လို့ရှိရင် ကြားခဲ့လို့ရှိရင်တယောက်တည်းပဲဒါလိုထင်တယ်အဲမြင်ပြီးတော့စားတော့နေတဲ့အခါဆိုရင်ကြည့်ကြည့်တာနဲ့မြင်တာနဲ့ စားတာနဲ့အရတာသိတာနဲ့တယောက်တည်းအောင်ဝင်တာပဲဒီတိုင်းပဲသမင်းမစားခင်ကကြည့်နေတဲ့ငါနဲ့သမင်းစားနေတော့အရတာတွေသိနေတဲ့ငါနဲ့တယောက်တည်းပဲအရတာခါနေတာအဲကြားတဲ့စကားပြောတာတွေပါလေရှိသေးရဲ့ဘာဝညာလို့ဆိုတာအဲ့ဒါလည်းတယောက်တည်းပဲစားပြီးပြီးတယောက်တယောက်တည်းပဲတင်နေတယ်ဆိုတာအဲရှင်းတော့ဆက်နေဗန္ဒတိကခုံးတော့တယ်တကူတည်းဖြင့်တစ်သက်တည်းဖြင့်မြဲနေတဲ့သဘောဖြင့် ဘုရားဘာသာတွေဘုရားဘာသာဝင်ပုဂ္ဂိုလ်တွေဆိုတော့ယုံနာတရားမျှပဲအိဋ္ဌတရားကြီးတွေပဲဆိုတော့ဒီလိုတော့သိကြပါပဲတရားဝါသနာပါတဲ့ပုဂ္ဂိုလ်တွေသိကြတယ်ကြားလည်းကြားဘူးကြသဘောလည်းကြားကြတရားဟောတဲ့တရားတွေဆိုတော့ယုံနဲ့ယုံကြည်ကြဒါပဲမဲ့လို့ကိုရွင်းနေဆိုတော့အဲ့ဒီဥစ္စာတွေသန္တတိကကြီးတွေဖုံးနေတယ်ဖြစ်ဖြစ်ကိုမရှိတော့ဒီသန္တတိကအကုန်လုံးလျှောက်ဖုံးနေတာအဲမြင်ပြီးတော့တွေးထိကြနေဆိုတော့ဒါလည်းရှိလားမြင်လိုက်တွေးထိလိုက်တွေးထိလိုက်မြင်လိုက်စဉ်းစားလိုက်

တွေ့ရစရာအကြောင်းပေါ်လာတွေ့ထိမဲ့လွန်ခဲ့ရလွန်ခဲ့ရအာဟုစီကိုစိတ်ကရောက်ရောက်ပြီးတော့ဒီအသီးတွေဟာသွားနေအဲ့ဒါတွေတစ်ခုချင်းတစ်ခုချင်းဖြစ်နေတာပဲဒါပေမဲ့လို့တရားမထုတ်တဲ့ပုဂ္ဂိုလ်တွေကတစ်ခုပြီးမှတစ်ခုဖြစ်တယ်လို့မထင်ပါဘူးအကျိုးစာပေကျမ်းကရတဲ့ယုတ်တရားနာတရားတွေအိသဒုက္ခတာတွေပြောတော့ပြောဟောနေတာပဲဒါပေမဲ့လို့သူတို့ကိုယ်တွေအားဖြင့်ထင်သလားလို့မေးကြည့်လို့ရှိရင်ရိုးရိုးသားသားဖြစ်မယ်ဆိုရင်မထင်ဘူးလို့ဖြေရမှာပါပဲမထင်ပါဘူးသူက ပြောဟောနေရင်လည်းပဲပြောဟောခြင်းတဲ့စိတ်ကလေးသိမှမသိပဲအဲပြောခြင်းတဲ့စိတ်မသိဘူးပြောတဲ့ခါကလာဖြစ်ပြီးတော့လာတဲ့အတန်တွေမသိဘူးပြောဖို့ရစဉ်းစားတဲ့စိတ်ကလေးတွေဖြစ်တာကိုမသိဘူးအဲ့ဒါတွေဖြစ်ပြနေတာတွေမသိတာတွေရှင်းပြနောက်စိတ်တွေရှင်းတရားနောက်တရားတွေဇာတိကဲ့သို့ထင်းနေတာတွေအဲ့ဒါတွေဘယ်နဲ့လောက်ရအောင်ဆိုအဖြစ်အပျက်ကိုယူပြတိုင်းပြတိုင်းလိုက်ပြီးတော့ရှုပါတဲ့ ဒီတိုင်းနဲ့တိုင်းလိုက်ပြီးတော့ရှုလို့ရှိရင်မာနတိပြက်သွားပါလိမ့်မယ်ရှင်းအောင်ဆက်ဆက်ပြီးတော့ရှင်းနေတယ်တကူတဲ့ထင်နေတဲ့သဘောပြက်သွားခုနကခြားတာနာနာသွားကြည့်တကောင်စီတကောင်စီလေးကွဲနေတယ်လို့ဝင်းတရားကတိုင်လေးတွေဟုတ်လားနာနာသွားကြည့်ရင်လက်တော်မှာအတွင်းကနှိုက်လို့ရတယ်တခြားကြည့်တယ်တော်တဲ့ကသစ်ပင်တွေဆိုရင်ဖြင့်အဲတပင်နဲ့တပင်နဲ့အဝေးကြီးကိုပါအဲဒီမှာတော့အဲဒီက အဝေးကလာကြည့်လိုက်မယ်ဆိုရင်ဟိုလမ်းသွားကြကောပေါ့မရှိဘူးပိတ်နေတယ်မှာတော်ကြီးပိတ်နေဒါပေမဲ့ဟိုသွားကြည့်တော့တပင်နဲ့တပင်နဲ့ဝေးကြီးအဲ့ဒါကွဲနေတယ်လို့ပဲမြင်တိုင်းကြားတိုင်းနေဖြစ်ခဲ့ဖြစ်ခဲ့တွေလိုက်ပြီးတော့ယူတော့တခုချင်းတခုချင်းကလေးပဲဖောင်းနေပိန်နေမှန်နေဖောင်းတာကတခြားပိန်တာကတခြားမှတ်တဲ့စိတ်ကတခြားတခြားစီပဲနောက်တစ်ခါဖောင်းနေတခြားနောက်တစ်ခါပိန်နေတခြားမတိုင်းမတိုင်းဟာအသေးအသေးကြီးတယ်ပဲ ကွေးတယ်ကွေးတယ်မှရင်လည်းပဲတပြည့်ကတွေးမြောက်ဘူးယူတယ်ယူတယ်ဟာတစ်ခုစီတစ်ခုစီပဲအဲညာလာနဲ့ပဲလာနဲ့မှရင်ညာလာကတခြားပဲလာကတခြားပဲအဲညာညင်းလာတဲ့ခါကျရင်မြင်ကြွတယ်လှမ်းတယ်ချတယ်တနည်းအားတနည်းအားကြွတာကလှမ်းတာမျိုးလှမ်းတာကချတာမျိုးအထာဂတမှာ၆ပိုင်းပြတာအဲကြွလိုက်တာနဲ့ဒီတော့ဆွဲလိုက်တာနဲ့ပြည့်ထိုးလှမ်းလိုက်တာနဲ့ဒီက၃ခု နောက်အရှင်လှုပ်လိုက်တာနဲ့ကြသွားတာနဲ့ကြသွားနေကြီးပေါ်ထိပြီးပြီးတော့ဖိနင်းတာနဲ့အဲဒီကသုံးခုပေါင်း6ပိုင်းတစ်ပိုင်းကတစ်ပိုင်းမရောက်ဘူးလို့ထင်တယ်ဒါကဒါပြောတာသင်ပါလေအခုယောဂီတွေလည်းပဲသေချာမှရင်ဒီလောက်တော့မကပါဘူးအဲ့ဒါကအကျဉ်းကြီးတာပဲအဲ့ဒါသမထနာညာကထင်တဲ့အပိုင်းအခုစေလနာတဲ့မှာကြွားတိုင်းလှမ်းတိုင်းဟာကြွတာတွေမှာကိုရင်းရင်းနဲ့တစ်ခုစီတစ်ခုစီအများကြီးပဲလှမ်းရမှာလည်းအများကြီးပဲ အများကြီးထင်ပါလေအပိုင်းပိုင်းနေဘယ်လောက်ရလို့တော့ကန့်တာတော့မပြောနိုင်ဘူးကွာအဲ့ဒါရှေ့ရုံနဲ့နောက်ရုံကွဲနေပုံလေးမြင်တယ်ကြားတယ်စသည်ဖြင့်မှတ်ရတယ်မှာလည်းပဲအဲမြင်တာကတခြားကြားတာတခြားပဲမြင်တာတော့ထက်ကထက်ကမြင်နေရင်မြင်တယ်မြင်တယ်ရှေ့မြင်တော့မြင်တခြားစီပဲကြားတယ်ဆိုရင်လည်းပဲအခုခွန်ကြီးဟောပြောနေတဲ့စကားတွေနားကစားပြီးနားထောင်တော့ကြားအဲ့ဒါလေးကြားတာလေးသိကြ စူးစိုက်ပြီးတော့ရှုလို့ရှိရင်ကြားလိုက်ရောက်လိုက်ကြားလိုက်ရောက်လိုက်ကြားလိုက်ရောက်လိုက်ဒီလိုကကြည်ကြားတယ်တော့ကြားတာတခြားစီပဲဘာမှမရောစားဘူးอืมအနန္တသာရတာစားတာဒီခါလေးလည်းရှုမှလို့ချင်းဒီလိုပြီးတာပါအတွေ့အထိကြီးကြတော့သင်ကြပြီဗေဒီရီယာထိတာဘယ်အထိထိပေါ်လေထိတာပေါင်းတာပင်တာတွေလည်းပါပါတယ်ကိုယ်ရဆန်းတာတွေလည်းပါတယ်ညောင်းတာပူဇနာခြင်းကခဲတာတွေရှိတယ်အဲဒါတွေလည်းပဲ ညောင်းတယ်ညောင်းတယ်ပူတယ်ပူတယ်နားတယ်နားတယ်စသည်ဖြင့်မှလို့ရှိရင်သူကတခြားစီပဲอืมဒီတညောင်းနဲ့နောက်တညောင်းရှေ့တနာနဲ့နောက်တနာတခြားစီပဲသိတဲ့ဝန်တာတာဖြစ်လာရင်ဝန်တာတယ်ဝန်တာတယ်တခြားစီပဲအဲသိတဲ့သားတို့နှလုံးမသားသားတွေဖြစ်လာတယ်အဲ့ဒါတွေလည်းမှတ်လိုက်ရင်တခြားစီပဲတခုနဲ့တခုနဲ့ဘာမှမရောဘူးအဲရှေ့ရုပ်နဲ့နောက်ရုပ်ရှေ့နာနဲ့နောက်နာမဆက်စပ်ဘဲနဲ့တခြားစီကွဲပြားပြီးတော့ထင်ပါလိမ့်မယ်တဲ့ အဲဒီလိုထင်လာတာဗာဏတိပြက်သွားအစင်ပြက်သွားတာကကကာရန်လေးအနာနာငုတ်ကြည့်လိုက်တဲ့ခါကျတကောင်းစီတကောင်းစီကွဲသွားတယ်လို့ပဲဝိညာဉ်အနာနာသွားကြည့်တော့ဟိုမှာတရားစီတရားစီတစ်ချောင်းစီတစ်ချောင်းစီကွဲနေတယ်လို့ပဲအဲဗာဏတိပြက်သွားတာလေဝိရိယဗယံဖြစ်ခြင်းပြည့်ခြင်းကိုမနတိကတဝနှလုံးသွင်းရှုမှ၍ဗာဏတိယာရှင်းတော့ယုံနာရှင်းတော့ယုံနံတို့ဤ တခုရီးကဲ့သို့ထင်သောတဏှတိပညာကိုဤကောပိတာယပျက်စီးအပ်သည်ရှိသောပျက်စီးလိုက်သည်ရှိသောပျက်စီးဆိုတမင်မဖြစ်ရပါဘူးသူ့မိုက်သားနဲ့မပြည့်ကုန်ဘူးမှာအနေစာလက္ခဏာမမြဲဘူးမှတ်သိရသောအနေစာလက္ခဏာသည်ယထာဝသရတတောဟုတ်တိုင်းမှန်သောသူသဘောအပြင်ဥပ္ပထာတိသင်လေတော့ဤ သူသဘောတိုင်းသူကသူလားတင်တာလေကိုကနေပြီးအိဋ္ဌအိဋ္ဌသိုးမနေရပါဘူးအမြဲတည်းဘောသင်ရောဖြစ်ပြီးတော့ဖြစ်ပြီးတော့တင်တယ်ကဲနားလေးနည်းနည်းဆိုကြအောင်လို့အနေဆကိုသန္တိကဖုံးလွှမ်းသည်အနေဆကိုသန္တိကဖုံးလွှမ်းသည် နိစ္စကိုသနတိကဖုံးလွှမ်းသည်จิตတိုင်းပြက်တိုင်းကိုရှု၍သနတိပြက်လင်အနိစ္စလက္ခဏာထင်သည်จิตတိုင်းပြက်တိုင်းကိုရှု၍သနတိပြက်လင်အနိစ္စလက္ခဏာထင်သည် จิตတိုင်းပြတိုင်းကိုရှု၍အနတိပြည့်လင်မိစ္ဆာလက္ခဏာတင်သည်အဲဆိုတော့จิตတိုင်းပြတိုင်းကိုရှု၍ပါဏတိပြည့်လင်မိစ္ဆာလက္ခဏာတင်သည်จิตတိုင်းပြတိုင်းကိုရှု၍ ဒီတိုင်းဒီတိုင်းကိုရှူ၍တဲ့ခုဒီတိုင်းဒီတိုင်းနဲ့ရှူနေရတာဟာပေါင်းနေပိန်နေတာဒီတိုင်းဒီတိုင်းနေပဲပေါင်းမှုပေါ်လာလိုက်ကြောက်သွားလိုက်အဲဒီတိုင်းဒီတိုင်းနေပိန်မှုပေါ်လာလိုက်ကြောက်သွားလိုက်ဒီတိုင်းဒီတိုင်းနေမြင်နေကြားတယ်ဒီတိုင်းဒီတိုင်းနေပဲသိကူးတယ်စဉ်းစားတယ်ဒီတိုင်းဒီတိုင်းပဲညောင်းတယ်ပူတယ်နားတယ်ကျင်တယ်ဒီတိုင်းဒီတိုင်းနေဒီတိုင်းဒီတိုင်းတရားတွေအိဋ္ဌတရားတွေပဲအဲဒါတွေရှူရတယ်တဲ့အခု ဒီမှာမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တဲ့ယုံနာတွေရှိနေတယ်ဆိုတာဒီအလုပ်တွေဒီတဏှာကြီးတရားအောင်လို့လုပ်နေတာဒီအမှန်သဘာဝကြတယ်လုပ်တယ်จิตတိုင်းจิตတိုင်းလေးရှုရှုမှသိမှာပေါ့မရှုခဲ့တဲ့လကားသားလာပြီတရားသိနေမှာတော့ဟောလို့ပြောလို့သဘောကျပါလေဆိုတာဒါကတော့မှတ်မိတာရှိမှာပေါ့ကိုယ်တိုင်တွေ့တာမှမဟုတ်ပဲဒီကจิตတိုင်းจิตတိုင်းကိုယ်တိုင်ရှုမှကိုယ်တိုင်တွေ့ကိုယ်တိုင်သိမှာကိုယ်တိုင်သိမှညာဖြစ်တာတို့က အဲပြည်တိုင်းပြည်တိုင်းတွေကိုသူပါတဲ့ပြည်တိုင်းပြည်တိုင်းတွေသူ့လို့ရှိရင်ဒီဥစ္စာဘာတွေကစတင်တာစိတ်ကလေးကပိုးတင်တာပါလဲစိတ်ကလေးတွေစဉ်းစားတယ်ဆိုမရှိဘူးစဉ်းစားတယ်ဆိုစိတ်ပြီးပြီးလွယ်တာနောက်ပြီးတော့ဝေဒနာတွေကထင်လာတယ်နောက်တော့ရုပ်တွေကတော့နောက်နောက်ကြမှာပြေးပြေးမှထင်တာရုပ်တွေကစမထင်တာဘူးသူကရုပ်ကဘာလို့လို့ဆိုတော့သောသောတွေကသူကအဆိုင်ခဲကြီးနဲ့သူကတွေ့ထားတာကိုရုပ်ကဆိုင်ခဲကြီးနဲ့မျက်စိနဲ့မြင်တယ်လည်းနဲ့စားသပြီးတွေ့ထားတယ် ဒါကြီးကအလုံးခဲကြီးတိုင်းထင်းနေတာဟောအများအားတည်နေတယ်လို့ထင်းနေတယ်ရုပ်ကြက်ကသူကအဲဒီသံတိကနာကမပြောက်ဘူးအဲစိတ်တရားလေးတွေကတော့စိတ်ကလေးတွေဖြစ်တိုင်းဖြစ်တိုင်းရှုရင်စိတ်ကူးရင်မှတ်လိုက်ရင်ပြောက်ရင်စိတ်ကူးရင်မှတ်လိုက်ကြသူကပို့ပြီးတော့တင်ကြနောက်ဝေဒနာလေးတွေရှုပို့ပြီးတော့တင်ကြနောက်အဲဒီကနေပြီးတော့နိုင်လာပြီဆိုလို့ရှိရင်နောက်တစ်ပြေးပြေးနဲ့ရုပ်တွေပေါင်းတာပင်တာတွေရောအကုန်လုံးကိုယ်တဏ္ဍာထေရမရှိဘဲနဲ့အမူအရာလေးတွေကြီးတဲ့ဖြစ်ပြီးပြောက်ဖြစ်ပြီးပြောက်ဒါလေးတွေထင်းလာပါလိမ့်မယ်ဒီနေ့ကပြောခဲ့တဲ့အတိုင်း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 အသေးသေးမထင်သေးဘူးအောင်းနေပဲထင်နေပါသေးတယ်ဆိုလို့ရှိရင်တော့အဲ့ဒါကတော့တန်တိမပြည့်သေးလို့ပဲဒါပါဘုန်းကြီးအဖြေပေးလိုလွယ်ပါပဲအဲ့ဒါတန်တိမပြည့်သေးလို့တန်တိပြည့်တဲ့ညာမရောက်သေးလို့ဒီလိုဖြေရမှာပဲတကယ်မတတ်နိုင်ဘူးဘုန်းကြီးကလည်းပြတ်မပေးနိုင်ဘူးကမ္မနာဆရာတွေလည်းပြတ်မပေးနိုင်ဘူးဘယ်တော့မှမလုပ်နိုင်ဘူးကိုယ့်အကိုရှုမှပြင်မှာကိုယ့်အကိုရှုလို့သမာဓိညာရှင်းလာတဲ့အခါကျတော့တစ်ပိုင်းတစ်ပိုင်းစီပြတ်ပြတ်ပြီးတော့ထင်းလာတယ် ချို့ခါကျဲကျဲပေါ်တယ်တချို့လည်းစိတ်စိတ်အမူအရာတစ်ခုအမူအရာတစ်ခုကိုအပိုင်းပိုင်းပြတ်ထင်ကိုတော်လာပါပြီဒါကစပြီးတော့ထင်တယ်ဖောင်းနေပိနေဆိုဖောင်းတာပြပိနေပြကြားပြီးဖြစ်တာကိုယ်ရယ်ဆန့်နေဆိုလို့ချင်းမကိုယ်ငါယုံနဲ့ကိုယ်စဲကယုံကိုယ်ပြီးတော့ယုံတာလေးတွေကြားပြီးရောမနေဘူးဒီလိုထင်တယ်မှန်ရင်မှန်ရင်နဲ့ထင်နေတာကစိတ်ကူးစဉ်းစားကြားနေရတာမဟုတ်အဲဒီလို သူခိုက်တာနဲ့သူဖြစ်ဖြစ်ပြီးကြောက်ကြောက်သားတွေထင်လာလို့ရှိရင်တာဏတိပြက်တယ်တာဏတိပြက်ရင်အိစ္ဆာလက္ခဏာအထင်းအိစ္ဆာလက္ခဏာဆိုတာဘာတော့ဆိုတော့နည်းပြောခဲ့ပြီဖြစ်ပေါ်ပြီးနောက်ကွယ်ပြောက်သွားတာကအိစ္ဆာလက္ခဏာတဲ့ဖြစ်ပေါ်ပြီးကွယ်သွားတာပြောက်သွားတာအိစ္ဆာလက္ခဏာပဲအဲ့ဒီအိစ္ဆာလက္ခဏာလေးရှင်ရမှရင်းနဲ့ရှင်မဆဲမှာကွယ်ပြောက်သွားတာကို တွေ့ရရင်မမြဲဘူးသိတာကအိစ္ဆာနုပဒနာဉာဏ်ရှင်ရမှရင်းနဲ့ဖောင်းနေပိန်နေကိုွေးတယ်ဆန့်နေမြင်နေကြားတယ် စိတ်ကူးတယ်စဉ်းစားတယ်ညောင်းတယ်ပူတယ်စသဖြင့်မှားရင်မှားရင်နဲ့ပျောက်သွားသောတာတွေ့တော့မမြဲတဲ့တရားပဲလို့ကိုညာနဲ့ပိုင်းပိုင်းနဲ့သဘောကျသွားအိဇာနုပါဒနာညာနဲ့အဲဒီလိုပဲအိဇာပြုကိုရအယံခောကာယောဤယုတ်ကိုကိုအိဇာတော်မမြဲဟုသမနုပါတိတာဘောအကျူဟာဤမမြဲလို့ယူရမယ်တဲ့အဲဒုက္ခဒုက္ခတော့ဒုက္ခလည်းယူရမယ်တဲ့ကာဏရောဂသံဃာအကသတိဖြင့်အနတ္တတော်ကိုလေသူယုတ် နတ္တကိုလည်းရှုရမယ်လို့မြတ်စွာဘုရားကဒီကနခပရပိုက်ကိုဟောပါတယ်နောက်ဒုက္ခနတ္တတွေကတော့နောက်ပိုင်းကျအချင်းချင်းလည်းဟောရမှာမပြင်းတဲ့နောက်တည်းနောက်နောက်တစ်ခါရှုရမှာဟောရတာပါဒီမှာကဟောရအောင်မှာပေါ့အဲဒီလိုယုတ်ယုတ်ကိုအနိစ္စဒုက္ခအနတ္တအမြဲရှုပြမြတ်စွာဘုရားဟောပါတယ်အဲဒီလိုရှုတော့ဘာအကျိုးရှိမလဲဆိုတော့အဲဒီလိုရှုတဲ့ပုဂ္ဂိုလ်မှာအနိစ္စဒုက္ခအနတ္တဟုတ် သမနုပါဒတာရှုသောပုဂ္ဂိုလ်ဟာယောကာယကာယသံတော်ကို၌အဲမိမိကိုယ်၌မိမိကိုယ်နေအားဖြင့်လိုလားနှစ်သက်နေတဲ့တဏှာရှိတယ်ကာယတဏီဟောကိုယ်၌ချစ်ခင်တွဲလာနေတာလေးရှိတယ်ကာယအဲကာယကာယနွားရောကာယနွားရောကိုယ်တို့အစဉ်လိုက်ပြီးတော့ကိုယ်လေးယူရပြီးလိုလိုက်နေတဲ့ တာယာတိတဏှာလေးရှိတယ်သောပရိယတိအဲ့ဒီတဏှာလေးပဲပဲပဲနိုင်ပါတယ်တရားလေးကင်းသွားတယ်ဘာလို့လို့တော့ဖြစ်ပြီးကြောက်သွားတာဟုတ်လားကိုယ်ရယ်ကိုယ်ရယ်ဆိုအစတုန်းကတော့ကိုယ်နေတဲ့လက်ဟာငါတယောက်တည်းအောင်မဟုတ်ဘူးကိုယ်ရယ်ဆိုကြောက်တာကိုယ်ရယ်ဆိုကြောက်တာပဲချစ်စရာရှိတော့မလဲသားစရာမရှိဘူးကြွားတယ်လှမ်းတယ်ချတယ်ဆိုရင်မှရင်မှရင်နဲ့ကြီးကြီးနဲ့ပြောက်လိုက်နေတဲ့တရားတွေတွေ့နေရပဲချစ်စရာသားစရာတွေ့ရစရာပြီးတော့မလဲ တို့မသိလို့ရှိကဒီကိုကြီးငါလို့အောက်မေ့ပြီးသားရနေတာပဲပြီးတော့သူ့ခိုက်တာနဲ့သူဖြစ်ပြနေတာပဲခဏမဲ့လည်းဖြစ်ပြနေတဲ့သဘောတရားမျှပဲပြစ်ပြီးကြောက်သွားတဲ့သဘောမမြဲတဲ့သဘောတွေကြီးတွေပဲသိနေသားရစရာတွေ့ရစရာမရှိတော့ဘူးအဲဒီသာတွေ့ရမှုတရင်အားဖြင့်ကင်းသွားတော့ရှုခက်ရှုခက်မှကင်းတယ်မယူပဲနဲ့ရနေတဲ့ခါတော့သူသာမှုလာအောင်ပါပါပဲရရင်လာတယ်ပြထားလို့ရှိရင်သာမှုရဲ့ရောက်လာတယ်

ရရမှာလဲကောင်းတာရှိတယ်မကောင်းတာရှိတယ်လေလားရှိတယ်နာယာစရာဒုတိယနာယာစရာတွေမှာလဲကောင်းတာရှိတယ်မကောင်းတာရှိတယ်လေလားရှိတယ်ဒုတိယတွေမှာလဲကောင်းတာရှိတယ်မကောင်းတာရှိတယ်လေလားရှိတယ်အဘိဓမ္မာနိယဖြင့်ဒုတိယမှာကောင်းတာနဲ့မကောင်းတာလည်းခုပဲရှိတယ်လေလားမပါဘူးဒါပေမဲ့လို့သုတ္တန်ကြီးကတော့ရှိပါတယ်သူကလည်းဒုတိယဒုတိယအကောင်းကြီးတယ်လည်းသင်တာမဟုတ်ဘူးမကောင်းကြီးတယ်လည်းသင်တာမဟုတ်ဘူးအလဲလားလည်းရှိတာမကောင်းတကောင်းလည်းရှိပါတယ်သူ အဲစိတ်ကူးစဉ်းစားကြစီရတဲ့အဲ့ဒီမှာလဲစိတ်ကူးစဉ်းစားကြစီတာလဲကောင်းတာလဲရှိတယ်မကောင်းတာလဲရှိတယ်လူတိုင်းလူတိုင်းရှိနေတာပဲဒါသာဝုနဲ့သာကြည့်ဖို့ဟုတ်ပါဘူးကိုယ်ကိုယ်လည်းရှိနေတာလေဟုတ်လားစိတ်ကူးနေတဲ့အခါမှာအထူးတလဲအာယုံမရတဲ့အခါကျတော့အလေအလဘောကောင်းတယ်လည်းပြောနိုင်ဘူးမကောင်းဘူးလည်းပြောနိုင်ဘူးဒါကြတရားစိတ်ကူးကကောင်းတယ်ဟုတ်ဒီဖြစ်စေမဟုတ်ဒီဖြစ်စေကိုယ်စိတ်ကူးတဲ့ကောင်းတာရှိတယ် အဲဝန်တာလို့သိချမ်းသာနေပြောနေတယ်ကြားတယ်အဲဒါဒုက္ခဝေဒနာတွေခေါ်တယ်သောမနာဝေဒနာလို့လည်းခေါ်တယ်ဒါတရားစိတ်ညစ်စရာသွားပြီးတော့စိတ်ကူးမှုတွေနဲ့စိတ်ညစ်စရာအယုံနေနဲ့ရှိကတွေးကူးကြုံမှုဥဒါတွေပြန်စဉ်းစားပြီးစိတ်ညစ်နေစိတ်ပြည့်နေရှိတယ်။နောင်ရည်တွေတွေးပြီးတော့စိတ်ညစ်နေစိတ်ပြည့်နေတာရှိတယ်။ကိုလောလောဆယ်အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့စိတ်ညစ်နေစိတ်ပြည့်နေတာရှိတယ်။အဲဒါတွေကမကောင်းတာတွေပေါ့တဲ့စိတ်ကူးမှာ။

ကောင်းလေးတွေတန်ကောင်းလေးတွေကြားလို့နာကောင်းလေးတွေနာရလို့အရသာကောင်းလေးစားလို့ကောင်းနေတယ်ဆိုပါတော့ဘုရားတွေ့တီကောင်းလေးတွေတွေ့တီပြီးတော့ကောင်းနေတယ်ဆိုပါတော့သိကုသစကြံစည်ပြီးတော့ကောင်းနေတယ်ဆိုပါတော့အဲ့ဒီချိန်မှာတဲ့အဲ့ဒီခိုက်တာလေးမှာသာသမေတမြေထိုးချိန်ထိုးခိုက်တာ၌ဒုက္ခဝေဒနာဆင်းရဲသောခံစားမှုကိုနေဝဝေရေဒီမခံစား အဒုက္ခမဒုက္ခဝေဒနာမစင်ရမချမ်းသာသောခံစားမှုကိုနှဝေရေဒီမခံစားအဲ့ဒီချိန်မှာဒုက္ခဆင်းရဲလည်းမခံစားရဘူးမစင်ရမချမ်းသာမကောင်းတဲ့ကောင်းအလယ်လလည်းမခံစားရဘူးဘာခံစားနေရဒုက္ခရေဝါကောတသမိသမိသာသမိသမိထိုခိုက်တာထိုချိန်ခါကာလ၌ဒုက္ခရေဝါခောဝေဒနာချမ်းသာသောခံစားမှုကိုသာလည်းဝေရေဒီခံစားရ၏ အဲဒီချိန်ချမ်းသာပဲခံစားနေတာချမ်းသာပဲဖြစ်နေတာတဲ့ဟုတ်လားဒါတရားထုတ်တဲ့ပုဂ္ဂိုလ်တွေတော့စဉ်းစားကြည့်ရင်ပေါ်တယ်အမြင်ကောင်းလေးမြင်နေတဲ့အခါကောင်းတာရှိတာမကောင်းတာမရှိဘူးမြင်ကောင်းမြင်နေတာကိုမြင်ကောင်းလေးကိုမြင်နေတာလေးတွေမြင်နေရတာပေါ့လေပွဲကြိုက်တဲ့ပုဂ္ဂိုလ်ပွဲကြည့်တဲ့အခါကလည်းမယ်ကောင်းလေးတွေရှိပါတယ်ပွဲတဲ့လည်းမကောင်းတာလည်းပါသေးတယ်ဆိုတာမကောင်းတာအားလုံးတော့မကောင်းတာမဟုတ်ဘူးကောင်းတာမြင်နေရတဲ့အခါ အိမ်သူအိမ်သားအချင်းချင်းလည်းပဲအဲတူတူကြည့်ပြီးတော့ဒီမှာမြင်နေရတာရှိသေးတာပေါ့ဟိုကအဲ့ဒါအဲဒီချိန်ကောင်းနေတာပဲမြင်ရတာပြုံပြုံလေးတွေပါလေးတွေသမီးလေးတွေဒူလေးတွေဒူမလေးတွေစသည်ဖြင့်ပေါ်လေမျိုးစားလေးတွေအဲဒီဥစားလေးတွေတခါလဲပြုံပြုံပြုံပြုံလေးတွေမြင်နေရင်ကောင်းနေတာပဲမကောင်းတာမရှိဘူးအပန်းလေးကြားကြမိတဲ့အဲဒီက ဟာဒီဒီဒါဒါနဲ့ဒီလိုဒါဒါနဲ့ပြောတဲ့အံလေးတွေကြာဒါလေးတွေကကောင်းနေတာမကောင်းတာမရှိဘူးဒီချိန်မှာစိတ်မပြေဘူးစိတ်မငြိဘူးနာညီတယ်လို့မရှိဘူးဆိုသဘောကျတယ်အနာကောင်းလေးတွေတဲ့ပန်းနာအစရှိတဲ့အနာလေးတွေအဲလူပေါ်မှာလူလိမ့်ထားတဲ့အနာလေးတွေလည်းရှိပါတယ်အဲဒီဥစားလေးသာရပါတဲ့ဒါလေးတွေကလည်းသဘောကျတယ်ကောင်းတယ်အရသာလေတဲ့ဒါကလည်းဒီတိုင်းနဲ့စားတယ်စားတယ် ကောင်းတာလေးစနေတဲ့အခါမှာကိုကြိုက်တဲ့စာဟာရလေးနဲ့စနေတဲ့အခါရှားပေါ်ရောက်ပြီးတော့ရတာပေါ်နေချိုးနေစိတ်နေကောင်းနေသဘောကျနေတာကောင်းတာပဲရှိတယ်အဲဒီချိန်မှာမကောင်းတာညှဉ်းညူစရာဘာမှမရှိဘူးအဲဒုက္ခဝေဒနာခံစားနေတယ်ကိုယ်ကအတွေ့အထိတွေလည်းပဲအမျိုးမျိုးရှိပါတယ်သိကုသနာကြံစည်နေတာတွေလည်းမျိုးမျိုးရှိပါတယ်အဲဒီမှာကောင်းတဲ့ဥစ္စာတွေအဲရှိရင်နောက်ရည်တွေအကောင်းနေတွေးပြီးတော့စဉ်းစားနေတဲ့ခါတွေမှာဝမ်းမြောက်ဝမ်းသာပြည့်ပြီးတော့ချမ်းသာနေ ကိုယ်အတွက်နဲ့စပြီးတော့ဖြစ်စေကိုယ်နဲ့စတဲ့ပုဂ္ဂိုလ်ဒိနုအိနာတို့သာသမီတို့မိတ်ဆွေသင်္ဃာတို့ဆရာတို့တပည့်တို့ဒီအကုန်လုံးပေါ်နေစစရဆရာတွေအဲဒါတွေစဉ်းစားလို့တဲ့အကောင်းကောင်းစားရေးတွေကိုစိတ်ထဲပေါ်နေတဲ့ခါများကောင်းနေတာပဲဒီချိန်မှာမကောင်းတာမရှိဘူးအလေအလလည်းမဟုတ်ဘူးတဲ့ဒါကောင်းကူနေတာတဲ့တသမီသမီးထိုခိုက်ထိုချိန်ခါကာလ၌ဒုက္ခရေဝဝေဒနာ ချမ်းသာသောခံစားမှုကိုသာလင်းချမ်းသာကိုခံစားတာလေသိမြင်သိမြင်မဟုတ်ဘူးလေချမ်းသာကိုနေတာပဲတဲ့နော်အဲ့ဒါခံစားနေရတယ်အဲ့ဒါကတက္ကနဲ့ဆိုတော့တို့ဒုက္ခဝေဒနာခံစားရတဲ့ခါလည်းရှိသေးတယ်အမြင်မကောင်းလို့အကြားမကောင်းလို့အနာမကောင်းလို့အစာမကောင်းလို့အတွေ့အထိမကောင်းလို့ဒီကုစဉ်းစားကြံပြရတဲ့အာယုန်တွေကမကောင်းလို့အဲ့ဒီခိုက်တာမှဒုက္ခဖြစ်နေတယ် မျက်စိလည်းမြင်လို့မကောင်းမမြင်ရင်လည်းမြင်နေရတာကိုဘေးရန်အန္တရာယ်ကြောက်စရာတွေညွန်စရာတွေမုန်းစရာတွေဟာမမြင်ရင်လည်းအာရုံနဲ့တွေ့တဲ့အခါဘယ်နဲ့ကောင်းလို့ဖြစ်မလဲမဖြစ်ဘူးဆိုတာမကောင်းဘူးကြားပြန်လည်းပဲနားမချမ်းသာတဲ့အတန်တွေကြားနေရတယ်ဟိုချိန်မုံသားတို့ချိန်ချောက်သားတို့ဆဲဆူသားတို့နားထဲမှာမခံတာတဲ့အတန်တို့အဲ့ဒါတွေကြားရင်ဘယ်ချမ်းသာလိမ့်မှာတော့ကြားတယ်ကြားတယ်မချမ်းသာဖြစ် အနငါအနဇိုးတွေကသာဆိုးသေးတာပဲအနဇိုးနာလိုက်မှတော့နှာခေါင်းပိတ်ရင်ပိတ်မှမပိတ်ရင်ဒုက္ခပဲဆိုတာအရသာဇိုးကတော့ဒါကတော့ခါခါသိမရှိတယ်ပါဘူးသူကတော့အသေးတွေကတောက်ရတယ်ကနည်းနည်းပါးပါးရှိအတွေ့အထိဇိုးတွေကတော့ရှိတယ်ကိုယ်ထဲမှာညောင်းတာပူတာနာတာကျင်တာကြိုက်ခဲတာခါခဲတာတွေဒီလိုယောဂဝေဒနာတွေကအပြင်းထန်ဖြစ်နေပဲချမ်းသာလေးမှတော့ဒီချိန်မှာချမ်းသာရှာလို့မရဘူးဆိုတာချမ်းသာအောင် နေလို့ကိုမရှိဘူးဒုက္ခတွေတခါလေရောက်တယ် ဝေကုသနာကြံစီရတာလည်းပဲတချို့အကုသိုလ်ကအကျိုးပေးလို့ကုသိုလ်ကနည်းတဲ့ပုံကိုယ်တွေမှာမကောင်းတဲ့အာယုန်တွေကများတယ်သူခင်များတယ်လူပြစ်လာတဲ့ကကောင်းစားတဲ့အချိန်သိမရှိကြပါဘူးသူကဒုက္ခတွေတွေ့နေတာမကောင်းကျိုးတွေကပေးနေဒုက္ခတွေဒီဟာဒီကကိုဖြစ်ခဲ့ကြုံခဲ့တာတွေပြန်စဉ်းစားတဲ့ဒုက္ခတွေကြီးတဲ့စိတ်ညစ်စရာတွေစိတ်ပြက်စရာတွေကြီးတဲ့ပဲကိုယ်တွေ့ရောသူများတွေ့ရောကိုယ်နဲ့စား အမကောင်းခြင်းမဆိုတော့ကိုယ်တယောက်တည်းမဟုတ်ဘူးသူနဲ့စတဲ့ပုဂ္ဂိုလ်တွေဒုက္ခတွေအများကြီးရှိတယ်လေပြုံကြီးသူမှာတောင်းသိလေးတယ်။နောင်ရေးတွေးကြည့်လဲသက်သာရမရဘူး။လောလောဆယ်မှာလည်းမျောလင်းစရာမရှိဘူး။အနာသိပြစရာကောင်းပါတဲ့တို့ပုဂ္ဂိုလ်တွေအတွက်อืมလူလောကမှာသူဂတိဘုံချမ်းသာတဲ့ဘုံလားဆိုရတယ်။ကာမကောင်းအကြောင်းမသိတော့ဆင်းရဲတွေအများကြီးချမ်းသာကနည်းနည်းဆင်းရဲကနည်းနည်းဒီလိုဖြစ်နေတာ။အဲ့ဒါတွေဟာ

ဖတ်တာ6ပါးကြောင့်ချမ်းသာကြီးတဲ့ဖြစ်နေတဲ့ပုံဖတ်တာ6ပါးကြောင့်ဒုက္ခကြီးတဲ့ဖြစ်နေတဲ့ပုံမြတ်စွာဘုရားငါဘုရားမြင်တွေ့ထားတယ်သတ်ဖတ်ပါတယ်ဒီကဒုက္ခဘုံမြင်ရကတွေ့လည်းပဲမကောင်းတဲ့အာယုန်နဲ့တွေ့ရတော့ဆင်းရဲတယ်ကြားရကနာရကစားရကတွေ့ထိရကစိတ်ကူးစဉ်းစားရကအာယုန်နဲ့တွေ့တိုင်းတွေဟာချမ်းသာရသက်သာရကိုမရဘူးတဲ့ဆင်းရဲဒုက္ခကြီးတွေတွေ့နေတာပဲ အဲဒီလိုပုံလဲငါပြမြင်တယ်တဲ့ဒါအထူးအားဖြင့်ဆိုငရဲပုံငရဲပုံများမြင်မြင်တိုင်းမြင်တိုင်းကြောက်စရာလန့်စရာကြီးတယ်ဘာမှကောင်းတာမရှိဘူးသက်သာစရာတကွက်မှမရှိဘူးနာကကြားတိုင်းကြားတိုင်းလည်းပဲဒီလိုပဲကြောက်စရာလန့်စရာအဲတတ်မယ်ဆက်မယ်အဲသေရောဟဲ့စသည်ဖြင့်ဒီလိုသားနေကြားဘုံတိုင်းတိုင်းနေပါလေကြောက်စရာဒီကိုဒီကလည်းဘေးရတယ်ဟို လောကမှာဘေးရန်တွေရှိတဲ့အခါမှာမကောင်းတဲ့အတန်တွေကြားရတယ်လို့ပဲအဲဒီမှာသာသာယုံတွေဘာတွေများရှိပါဘောသာသာယုံတွေမှာသတ်လိုက်ချလိုက်နဲ့အသက်ခံရတဲ့သတ္တဝါတွေအတွက်ဟာဘယ်ကောင်းတာရှိလိမ့်မှာတော့မနာမရဲဘုံမှာတရက်ဆိုသေးတာပဲဒီမှာအဲမြင်ရတာလည်းမကောင်းကြားတာလည်းမကောင်းနာရစားရရင်လည်းနာရတယ်ဆိုရင်လည်းမကောင်းတဲ့အနတ်လေစားရပြန်လို့ရှိရင်လည်းဗာကြီးတွေဘာတွေကျိုးပြီးတော့ ပေါက်ကြရေတောက်ကျင်တယ်ဆိုပန်းရည်တွေတောင်းထဲတာကိုပဲတဲ့ဘယ်ကောင်းနေမှာတော့လို့ဆိုရင်နွေးတော့ပူလာပြီပန်းရည်ဆိုတော့မခံနိုင်နေမှာတော့ပဇာတဲ့လောင်းထဲတကလည်းငရဲသားမခံနိုင်တာဒါတော့ငရဲသားကတတိတော့ကောင်းတယ်ငရဲသားများဆေးတွေပါတယ်ကြမ်းမာရေးဘာမှမလုပ်ပါဘူးသေးကိုမသိနိုင်ဘူးလို့ဆိုတော့အဲ့ဒီမှာလည်းဆေးရုံတွေဆရာဝန်တွေမလို့ယူပါတော့ပန်းရည်ဘူးတွေနဲ့လောင်းတာတော့မသေးပဲပဲသူကအသက်ပြည့်နေမှာပြောနေတော့သူကတော့ဟွန်း အဲစားကြလည်းမကောင်းဘူးသံုံတန်ငယ်တွေသာတဲ့ထက်ကျွေးတယ်သံုံတန်ငယ်တွေဆိုတာမိတွေတပည့်ဘိုးတွေကရဲနေတဲ့သံုံတန်ငယ်မျိုးတွေအဲ့ဒါတွေအဲ့ဒါတွေသာတဲ့ထက်ကျွေးဝင်နေပါတယ်လောင်ပြီးတော့အောက်တော်ကနေထွက်သွားတာမသိဘူးနန္တယ်ပင်းတယ်သူကအဲ့ဒါကိုအတွေ့စားတာတွေ့ထိရတာမှလည်းအတွေ့အထိတွေမိတွေလောင်နေအဲလက်နေတွေပါတယ်နဲ့ ဒါနဲ့ပါလဲခုတ်ဒါနဲ့ပါလဲထိုးသားတွေခါနေရတာတွေတခါတည်းအချင်းအနာအရမရှိဘူးလို့ဘယ်မှသက်သာခွင့်မရှိဘူးဝေဒနာတွေကျင့်တယ်စိတ်ကူးစဉ်းစားကြံစည်ကြလည်းပဲရှင်ရင်တော်ရေးတွေးလွတ်လွတ်မြောက်မဲ့နေဘယ်ချိန်ချင်းလွတ်ပါလိမ့်မယ်ဘယ်ချိန်တော့ကောင်းတော့ပါလိမ့်မျှော်လင့်စရာကုန်မရှိဘူးအဲဒီလိုဖြစ်အဲ့ဒါသဗ္ဗတာတိကဒုက္ခကို၆ဌာနလုံးကနေပြီးဒုက္ခတွေကြီးတွေတွေ့နေတယ်ကိုငါဘုရားတွေ့ထားတယ် လူလောကကနေပြီးကာတုဇိုက်ဝစီတုဇိုက်မနောတုဇိုက်ကိုယ်ဖြင့်မကောင်းမှုတွေပြုနှုတ်ဖြင့်မကောင်းသောအပြောတွေပြောစိတ်ဖြင့်မကောင်းသောအကြံတွေကြံမကောင်းမှုတွေပွားများတဲ့ပုဂ္ဂိုလ်တွေအဲ့ဒီရောက်တာတွေအဲဒီတော့ကာတုဇိုက်ဝစီတုဇိုက်မနောတုဇိုက်ဆိုတဲ့မကောင်းမှုတွေကြကြောင်ကြရမယ်ဆိုတဲ့အနေနဲ့ဆိုပြဩဝါဒပဲသာပါဒယနိကဒုက္ခဘုံဆိုတာလည်းငါပြတွေ့ထားတယ်အလားအနာပြည်တွေပဲနာပြည်တွေကသူက မြင်လို့ရှိရင်လည်းသူတို့ကအကောင်းကြီးတယ်လားအဆက်နတ်ကြီးတွေပေါ့အောက်လူကြီးကရှိတယ်နတ်ကလေးတွေအညံလေးတွေရှိတယ်ဝိနိပါတိကဆိုတဲ့နတ်ကလေးတွေရှိတယ်သူကသိတာပဲသိတာတော့ဒီပါပါသူကတဲမသက်တာပါကောင်းတဲ့အဲဒီထဲမှာလည်းကောင်းတာတွေကောင်းတဲ့နာလည်းရှိတော့ရှိသေးတယ်ကာအကျိုးပေးကောင်းတဲ့နတ်ကလေးတွေလည်းတော်သင်ချမ်းသာတာတော့ရှိတယ်မထက်နတ်ကြီးကနတ်တွေရတယ်မြင်တိုင်းမြင်တိုင်းလည်းသူကအကောင်းကြီးတယ်ပဲသိပြစရာမရှိဘူးအခုလူကြီးလောကမှာ ဘုံကကြီးမားတဲ့ပုဂ္ဂိုလ်တွေများအဲမိမွေးလာတဲ့ကစပြီးတော့ယူရနဲ့ပြုစုဆောင်ချောက်လို့ကြီးပွားချမ်းသာလာရတယ်လူကြီးတော့လည်းပဲကောင်းကောင်းမွန်နေရကောင်းမွန်စားအဲ့ဒီပုဂ္ဂိုလ်တွေရှိကြပါတယ်သူတို့လည်းပဲနောက်တော့နေပါပဲသူတို့လည်းပဲကောင်းနေပါတယ်ကွာဒါမှနတ်တော့မမိဘူးပေါ့လေမြင်တိုင်းမြင်တိုင်းအကောင်းကြီးတဲ့မြင်နေရတာကြားတိုင်းနားတိုင်းစားတိုင်းအကောင်းကြီးတယ်ပဲတွေးကြည့်ရတာလည်းအကောင်းကြီးစိတ်ကူးစဉ်းစားကြံကြရတာလည်းအကောင်းကြီးမကောင်းတာတည်းကဘာမှမရှိဘူး

ကောင်းစွာနှလုံးသွင်းတဲ့ပုဂ္ဂိုလ်တွေကုသိုလ်ကောင်းမှုတွေပွားများအကျဉ်းချုပ်တော်ဒါနသီလဘာဝနာကုသိုလ်တွေပါပဲအရေးကြီးတာသီလကရေးကြီးတယ်အဲသီလလူလည်းလူသီလစင်ကြယ်ဖို့ညာလည်းညာသီလစင်ကြယ်ဖို့အရေးကြီးတယ်အဲဒီလိုကုသိုလ်ကောင်းမှုပြည့်စုံတဲ့ပုဂ္ဂိုလ်တွေရောက်တာတဲ့အဲဒီလိုကုသိုလ်တွေနဲ့ပြည့်စုံအားထုတ်ကြလို့ညွှန်ကြားပြီးတော့နိဗ္ဗာန်ချမ်းသာကိုဒါလည်းပဲစိတ်မချရသေးဘူးဆိုပြီးနိဗ္ဗာန်ကြည့်အောင်သွားဖို့ရပါတယ်မြတ်စွာဘုရားဟောထားပါတယ်အဲအခု ဒုက္ခဝေဒနာခံစားရတဲ့အခါဒုက္ခဝေဒနာပဲတွေ့နေတာပဲတဲ့ဒုက္ခဝေဒနာမတွေ့ဘူးရှားလို့မရဘူးဥပိ္ပခဝေဒနာရှားလို့မရဘူးဥပိ္ပခဝေဒနာခံစားနေတဲ့ကရှိသေးတယ်တခါတည်းအလားစားအယုံပဲမြင်ရတာကလည်းမထူးမဆန်းဘူးပေါ့လေကိုမြင်နေကြအာယုံရိုးရိုးမြင်ရတော့အဲ့ဒီမှာဝန်တာစရာမဟုတ်လားကိုကြားတဲ့အာယုံလည်းရိုးရိုးကြားရအနာကလည်းပဲထူးဆန်းဆန်းအနာမဟုတ်တော့ရိုးရိုးပဲ ရတာကလည်းပဲအစာအဖြစ်အောင်ပုံတော်တယ်လို့စားနေရတော့ရိုးရိုးပဲစားပြင်မလို့အဲကောင်းတာတော့များပါတယ်အတွေ့အထိမှလည်းပဲသူစမ်းစားမဟုတ်တော့ဗာမညအတွေ့အထိဆိုတော့ဒီမှာနာတော့ကျင်တာလည်းမဟုတ်ခန္ဓာတာလည်းအခုကောင်းတာလည်းမဟုတ်တော့ရိုးရိုးပဲသိကုသနာကြံစီတဲ့ခါလည်းဝန်တာပြလည်းအာယုံကလည်းမဟုတ်သိကျက်ကြလည်းမဟုတ်တော့အဲဒီမှာလည်းရိုးရိုးပဲဥပ္ပခါဖြစ်အဲဒီခါမှလည်း ဒုက္ခလည်းမရှိဘူးတဲ့ဒုက္ခလည်းမရှိဘူးဥပိ္ပခာပဲဖြစ်တယ်အဲဒီတော့ဒုက္ခဝေဒနာလည်းသူဒုက္ခပြည့်စရာအာယုံလေးရတဲ့အခါမှာဒုက္ခပြည့်တာတဲ့အမြင်ကောင်းကြားကောင်းလေးတွေဒုက္ခပြည့်ဒုက္ခဝေဒနာကလည်းအမြင်ဆိုးကြားဆိုးတွေမှာဒုက္ခပြည့်ဥပိ္ပခာကလည်းပဲအလယ်အလတ်ဖြစ်တဲ့အာယုံနဲ့တွေ့တဲ့အခါကလည်းဥပိ္ပခာဖြစ်တယ်ဘယ်မှမမြဲဘူးသူ့အာယုံလေးရတဲ့အခါမှာသူ့အကျိုးလေးဖြစ်တာပဲ ကောင်းတဲ့အာယုံလေးနဲ့တိုက်လိုက်ဒုက္ခပေါ်လာမကောင်းတဲ့အာယုံနဲ့တိုက်လိုက်ဒုက္ခပေါ်လာအလယ်လားအာယုံနဲ့တွေးကြည့်တဲ့အခါဥပေက္ခပေါ်လာဟိုတဲ့လောကမိခလုံးများနှိမ့်တယ်လို့မိခလုံးကမိရဲ့အစိမ့်ရဲ့အနီးရဲ့အဲပြရဲ့ဆိုတော့သုံးခုတာအဲဒုက္ခလုံးသူနှိမ့်လဲလို့ရှိရင်အနီးပွင့်တဲ့အခါလည်းရှိမယ် အစိမ့်ပွင့်တဲ့ခါလည်းရှိမယ်ပြာပွင့်တဲ့ခါလည်းရှိမယ်အဲ့ဒါလိုပဲဒုက္ခဒုက္ခတွေကသူ့အာယုန်နဲ့သူသူ့လိုက်နဲ့သူလာတာပါဒုက္ခကောင်းတဲ့အာယုန်နဲ့တွေ့တဲ့အခါမှာဒုက္ခဖြစ်မကောင်းတဲ့အာယုန်နဲ့တွေ့တဲ့အခါဒုက္ခဖြစ်အလယ်လအာယုန်နဲ့တွေ့တဲ့အခါကျဥပ္ပခါဖြစ်အဲဒီလိုဖြစ်နာတဲ့ဒုက္ခလည်းမမြဲဘူးဟုတ်လားပြီးတော့မမြဲဘူးဆိုတာသင်ကြားနေတာပေါ့သူ့အာယုန်နဲ့တွေ့တဲ့အခါသူ့ဒုက္ခလေးဖြစ်လာသူ့အာယုန်နဲ့တွေ့တဲ့အခါဒုက္ခဖြစ်လာသူ့အာယုန်နဲ့တွေ့တဲ့အခါ ဥပ္ပခါဖြစ်တယ်ဆိုတော့ဒုက္ခိုက်တာနဲ့သူဖြစ်နေတယ်မမြဲဘူးပေါ့ဒါဒါကတရားအမထုတ်ဘဲနဲ့တော့စဉ်းစားရင်ပေါ်နေပါပြီပေါ်နေပြီကိုကြီးကတွေ့ကြုံခဲ့တာတွေနဲ့နှိုင်းစားကြည့်လိုက်သူဟာဟုတ်တာပဲအယုံကောင်းနဲ့တွေ့တဲ့အခါဒုက္ခဖြစ်တယ်အယုံဆုံးနဲ့တွေ့တဲ့အခါဒုက္ခဖြစ်တယ်အလားစားနဲ့တွေ့တဲ့အခါကျဥပ္ပခါဖြစ်တယ်ဘယ်မှမမြဲပါပဲလားကြီးကကောင်းစားခဲ့တာလေးပြန်စဉ်းစားလိုက်တို့ရှိကကောင်းစားခဲ့တာတွေအခုဘာမှမရှိတော့ဘူး ဈေးကမကောင်းစားခဲ့တာတွေစဉ်းစားလိုက်အခုမရှိတော့ဘူးအဲဈေးကအလယ်လာတွေစဉ်းစားလိုက်အခုမရှိတော့အခုရှိတာလည်းပဲအခုနေတရားနာနေလို့ကောင်းတာလည်းကြည့်ကြည့်မှာပေါ့လေတရားနာနေလို့တရားအောင်ပြုပြီးတော့တရားကြည်ညိုပြီးတော့အဲဒီမှာပိဋိပတ်တွေနဲ့ကောင်းနေတာလည်းညှင့်ရှိမှာပေါ့သူကဈေးကမရှိဘူးအဲရိုးရိုးဖြစ်နေလို့ဥပိ္ပခါလည်းဖြစ်ဖြစ်နေမှာပေါ့တရားနာနေရင်ဒုက္ခကတော့သိသိမယ်မဟုတ်ဒါမှမဟုတ်ထိုင်းနေရတာပြန်လို့ညောင်းတာပူတာလည်းရှိရင်လည်းရှိမယ်အဲဒီဥစ္စာ

မြတ်စွာဘုရားဟောတဲ့ဒီတရားနာနေရင်ဒီကနခပရပိုက်ကသောတာပန်ဖြစ်တယ်ဖြစ်တဲ့ဖြစ်စရာပဲသူကနာကောင်းတဲ့တရားပဲဘုဒ္ဓတာမရှိတဲ့ပုဂ္ဂိုလ်တွေတော့ဒါစိတ်ပါလဲပါနဲ့စဉ်းစားကြည့်ရင်တော့ကိုယ်သဘောပေါက်เสียကောင်းတယ်ဒီဝေဒနာလေးတွေသတ္တဝါတွေမှာဒီသုံးခုရှိတာပဲဒီသုံးခုတစ်ခုခုဖြစ်နေတာပဲဒုက္ခဖြစ်တဲ့ကာရှိတယ်ဒုက္ခဖြစ်တဲ့ကာရှိတယ်ဥပ္ပခဖြစ်တဲ့ကာရှိတယ် ဒုက္ခဖြစ်တဲ့ခါမှာဒုက္ခဥပေက္ခမရှိဘူးဒုက္ခဖြစ်တဲ့ခါမှာဒုက္ခဥပေက္ခမရှိဘူးဥပေက္ခဖြစ်တဲ့ခါမှာလည်းဒုက္ခမရှိဘူးဒုက္ခိတနဲ့သူဖြစ်လာကဲသူကြောင်းလို့ချမ်းသာသောဝေဒနာဖြစ်ခိုင်နိုင်ဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာမရှိဒုက္ခဝေဒနာ င်းရဲသောဝေဒနာဖြစ်ခိုင်းနိုင်ဒုက္ခဝေဒနာဥပ္ပခာဝေဒနာမရှိအလယ်လဝေဒနာဖြစ်ခိုင်းနိုင်ဒုက္ခဝေဒနာဒုက္ခဝေဒနာမရှိထို့ကြောင့်ဒုက္ခဝေဒနာလည်းမမြဲ ဒုက္ခဝေဒနာလည်းမမြဲအလယ်လဝေဒနာလည်းမမြဲကောင်းစားချမ်းသာတာလည်းမမြဲမကောင်းစားမခံတာတာလည်းမမြဲအလယ်အလဥပိ္ပခဝေဒနာလည်းမမြဲ နေဆာမမြဲသောတရားသာသည်ဒုက္ခဆင်းရဲသာသည်အနတ္တပုဂ္ဂိုလ်သတ္တဝါကောင်မဟုတ်သဘောတရားမျှသာသည်အဲဒါကဒီလိုပဲညာကသင်ရမှာပဲဒီတရားနာရင်ဒီလိုသင်ရမှာပဲဒါက လက်တွေခိုးကြီးတွေပေါ်သွားအောင်အဲဒီလိုထင်မြင်ပြီးတော့ဒီကနဂပရပိုက်ကသောတာပန်ဖြစ်တဲ့တဲ့ဒီကနဂပရပိုက်ကသောတာပန်ဖြစ်ပြီးတော့အဲဒီခိုက်တာမှာရှင်သာရိပုတ္တရာကလည်းမြတ်စွာဘုရားနောက်ကနေပြီးယက္ခပေးလာကိုတရားဟောနေတာမြတ်စွာဘုရားယက္ခပေးမရရယက္ခပြီးတော့ပေးနေတဲ့အခါသူကတရားနာ ဩမြတ်စွာဘုရားဟာအလုံးစုံသောတရားတွေသိပြီးတော့ပယ်ဖို့ရဟောနေတာပါလားလုံးစုံတရားတွေအသိပြီးပယ်ရမယ့်တရားတွေကြီးတယ်ပါလားဒုက္ခချမ်းသာတယ်ဆိုတာလည်းပဲဒုက္ခိတသူဖြစ်ပြီးတော့သွားတဲ့တရားပဲသိပြီးပယ်ရမှာပဲဒါလက်ခံထားမယ်တရားမဟုတ်ဘူးဒုက္ခဆိုတာလည်းဒုက္ခိတသူဖြစ်ပြီးတော့ကြောက်သွားတာပဲဒါရမယ်လက်ခံထားမယ်တရားမဟုတ်ဘူးပယ်ရမယ်တရားပဲ

အဲဒီဒုက္ခလည်းမမြဲဘူးသိပြီးပြရမှာဒုက္ခလည်းမမြဲဘူးသိပြီးပြရမှာဒုက္ခကိုကြိုက်တာမကြိုက်တာသူကအဲဒီဒုက္ခဝေဒနာပြင့်နေတာတွေတော့ငါလို့တော့အောင်းမိတယ်ငါခံစားနေတယ်လို့ဒီလိုတော့လက်ခံတာကအဲဒီလိုလက်ခံမထားရဘူးသူကဒုက္ခဝေဒနာလည်းဝေဒနာပဲအဲသူသဘောနဲ့သူပြင့်နေတာပဲဆိုပြီးသိပြီးပြရမှာဥပေက္ခဝေဒနာလည်းပဲသူပြစ်ပြီးပြက်သွားတာပဲမမြဲတဲ့တရားပဲဒါလက်ခံထားမယ်တရားမဟုတ်ပြရမယ်တရားနဲ့ဆိုပြရဒါတွေဟောတာပဲလို့ ဒါကြတဲ့အထူးသဖြင့်သဘောပေါက်တာစောစောကလည်းပဲဝိပဿနာရှုနေပါတယ်ဇာဝင်စားလိုက်ဝိပဿနာရှုလိုက်ဒီခိုက်တာမှလည်းဇာတစ်ခုခုသူဝင်စားပါလိမ့်မယ်ဘာလို့လဲတော့ဆိုတော့သုတ်တစ်ခုကြတော့ဘယ်ပုံပဲနည်းလွတ်တယ်လဲမေးတယ်အစ္ဆတဝိမောခလို့သူကပြောတယ်အစ္ဆတဝိမောခတဲ့သူဇာနေလည်းပဲအနုပရသုံးမှာတော့ဇာဝင်စားရဲ့ဇာရှုရင်းနဲ့ဉာဏ်သာဖြစ်သွားတယ်လို့ပြောထားတယ်အဲဒီသုတ်ကတော့အစ္ဆတဝိမောခလို့ပြောတော့သူ့တဏ္ဍာကဇာတစ်ခုခုရှုရင်းနဲ့ အဲဒီအရဟတမေရာတို့ကိုရောက်သွားတယ်လို့လူယူရမှာပါပဲအဲရဟနာဖြစ်သိတမိတာ၄ပါးဘိညာဉ်၆ပါးနဲ့တကွာရဟနာဖြစ်သူရောက်တော်မူသည်တဲ့အဲဒီခါမှာမြတ်စွာဘုရားကဝေလုံးအကြောင်းတော်ကနေပြီးတော့အဲဒီဝေလုံးမဟုတ်တာဟိုနေမှာဂိဇဂုတောင်မှာအဲဂိဇဂုတောင်မှာသူကသူကရခတဆိုင်ဝက်တူးလိုက်အဲဒီမှာလိုင်းမှာ ဒီတရားကိုဟောတယ်အဲဒီဟောရတာနေပြီးတော့ဝေလုံးအကြောင်းတော်မြတ်စွာဘုရားကြွသွားညာတော်1250 1000ကတော့ဟိုရသေး1000မှာဖြစ်လာတာ250ကတော့ရှင်သာရိပုတ္တရာကျမောက္ကလန်တို့နဲ့တကွာတကြီးကြီးပေါ့250နည်းနည်းပါးပါးအပူရှိရင်ရှိပါတယ်ဦးမယ်ဒါမကြီးတော့လို့ပြောမှသာဘူး အဲ1250သောယဟန်တွေကလည်းအဲ့ဒီမှာသူ့လိုလိုရောက်ပြီးတော့နေရဘာဝကပါဏိပါဒဘာဝကအစည်းဝေးသင်္သာရိပုတ္တရာလည်းမြတ်စွာဘုရားပဲကြွသွားပါလိမ့်စဉ်းစားလိုက်တော့ဝေလူဝန်ကြွသွားတယ်ဘာဝကပါဏိပါဒဘာဝကအစည်းဝေးပါလားဆိုပြီးနိုင်ပုတ္တရာလည်းပဲအဲ့ဒီလိုက်ပြီးတော့သွားတယ်အဲ့ဒီမှာမြတ်စွာဘုရားဩဝါဒပါတိမောတရားကိုဟောကြားတော်မူတယ်ဩဝါဒပါတိမောတရား ဟန္တိပရမန္တဘောတိဒိဋ္ဌာနိဗ္ဗာန်ပရမဝရန္တိဗုဒ္ဓနာယိပါပစီတောပရူပဂာတိနာသမနောဟောတိပရာဝိဟိရိယံတောသမဂါအဲဒီဝေလူဝံကျောင်းတော်ဆိုတာရာဇုံမျိုးရဲ့အနောက်မြောက်နားမှာရှိပါတယ်အခုတော့ညီကြီးကြည့်တော့တာပေါ့ဒီဘာမှကြည့်ပါဦးတော့

မဖိတ်မခေါ်ပဲနဲ့သူ့လိုလိုကြွရောက်လာတဲ့ပုံကိုယ်တွေလည်းပြရမယ်တဲ့။ဉာဏ်ပရိသတ်တွေ။အဲဒီပုံကိုယ်တွေထဲမှာပုရုဇဉ်မရှိဘူး။ဘောဓဘာတရာကအနာဂါမရှိဘူး။ဇာမရတဲ့ဒုက္ခဥပါဒကယဟနာလည်းမရှိဘူး။ဘိညာဉ်၆ပါးနဲ့ပြည့်စုံတဲ့ဇာယဘိညာဉ်၆ပါးနဲ့ပြည့်စုံတဲ့ယဟနာကြီးတွေပြရမယ်။အဲဒီယဟနာတွေဟာလည်း

ပိတ်မခေါ်ပဲနဲ့ရဟန်းပရိသတ်ကြွလာခြင်းဒီနေ့ဒီရက်စည်းဝေးလုပ်မယ်လို့ပြောဖိတ်ခေါ်တာမဟုတ်ဘူးလို့လို့ရောက်လာနောက်ပြီးတော့အားလုံးသရပညာအပညာ၆ပါးသီတံမိတာအဲသရပညာယဟနာပြည့်စင်နောက်ပြီးတော့အေဟိဘိက္ခုယဟန်ကြီးတဲ့ပြည့်စင်ငင်္ဂါ၄ပါးပြည့်စုံပါတယ်အဲဒီငင်္ဂါ၄ပါးပြည့်စုံတာဘာဝကပါဏိပါဒပြည့်စုံသောဘုရားတွေမှာဘာဝကပါဏိပါဒ သုံးကြိမ်သုံးကြိမ်ရှိတယ်အခုဘောရမဘုရားလက်ထက်မှာတော့သိင်းနဲ့မှာတစ်ကြိမ်မှရှိနေဒီကြိမ်မှရှိတယ်နောက်ပိုင်းနေကြတော့ဆရာနန္ဒာကလည်းအနန္တရှိနေလို့လည်းသူပါရဲ့ဆိုဆရာနန္ဒာကသောတာပန်ဖြစ်နေလို့အဲသာဝကတဏိပါကအဲဒီသာဝကတဏိပါဒမှာဒီဩဝါဒပါတိမောတရားများစွာပြဟောကြားတယ်ရဟန်းတော်များအတွက်ဩဝါဒပေးတဲ့တရားပါပဲဩဝါဒပါတိမောကိုများစွာပြ ဟောကြားတော်မူတုန်းကအခုလိုအာနာပါတိမောဆိုတဲ့သိက္ခာပုဒ်တွေနဲ့အာဘတွေနဲ့ပြညတ်တာတွေမရှိသေးဘူးသူကအဲကြည့်ရင်လည်းအသေးအသေးမွားနည်းနည်းပါးပါးရှိသေးတယ်သိကျေကျေပြမှမရှိသေးဘူးခန္တီပရမတပောတိဒိဋ္ဌာနိဗ္ဗာန်ပရမဝရဏတိဗုဒ္ဓ

တရားနာပရိသတ်တွေပဲမြတ်စွာဘုရားဟောနေပါအာယုံပြုပါနာကြီးညိုကြကောင်းတဲ့စိတ်ထဲမှာတခါလဲဒီတိခါချုပ်တီးခြင်းဟုဆိုအပ်သောခန္တီသီခာခြင်းသည်ပရမအမြတ်ဆုံးသောတဘောအကျင့်ပါပေ၏ချုပ်တီးခြင်း ချုပ်တီးခြင်းသီးခံခြင်းဆိုတာပြည့်ရပါပဲအဲမဲ့ချုပ်တီးတယ်ဆိုတာကသူကပို့ပြီးတော့ပြတ်ကျင်ချုပ်တီးတယ်ဆိုတာကလောဘမဖြစ်အောင်လည်းချုပ်တီးတယ်ဒေါသမဖြစ်အောင်လည်းချုပ်တီးတယ်အကုန်လုံးကြသီးခံတယ်ဆိုတာကတော့ဒေါသမဖြစ်အောင်အဲဒီခံတယ်ဆိုတဲ့အဓိပ္ပာယ်တော့ရောက်တယ်ခန္တီဆိုတဲ့ပုဂ္ဂိုလ်သီးခံခြင်းကိုလည်းပဲခန္တီလို့ခေါ်တယ် ဉာဏ်ကိုလည်းခန္တီလို့ခေါ်တယ်နုလောမခန္တီလို့ဆိုတာကြတယ်ဒီဉာဏ်ကိုခန္တီလို့ခေါ်တယ်ခန္တီဆိုတာနှစ်သက်တယ်ဆိုတဲ့အဓိပ္ပာယ်ကိုနှစ်သက်တယ်လက်ခံတယ်ဒီမှာတော့လက်ခံတယ်နဲ့ပါပဲဉာဏ်နဲ့နှစ်သက်သဘောကျသွားတာကိုခန္တီရတယ်ဒါလည်းသုံးတယ်ပါဠိမှာအဲဒါအခုခန္တီကတခြားခန္တီမဟုတ်ဘူးအဲလက်ခံတဲ့ခန္တီနှစ်သက်သိမြင်တဲ့သဘောကျတဲ့ခန္တီမဟုတ်ဘူးလို့သိအောင်လို့ဒီတိတ်ကချုပ်တီးခြင်း ဒီတေကာချုပ်တိခြင်းဟုဆိုအပ်သောခန္တီသိခံခြင်းသည်ပရမံအမြတ်ဆုံးသောတဘောအကျင့်ပါပေ၏အမြတ်ဆုံးခြင်းပဲတဲ့သိခံပါအရေးကြီးပါတယ်သိခံပါသိခံရင်နိဗ္ဗာန်ရတယ်ဆိုသိခံမှနိဗ္ဗာန်ရောက်နေတယ်မသိမခံမဲနဲ့နေလို့ရှိရင်မဖြစ်ဘူးသိခံရအတူအချင်းတရားထုတ်ရမှာသိခံရတယ် တရားထုတ်ရမှကိုယ်ထဲကဖြစ်ပေါ်လာတဲ့ဒုက္ခဝေဒနာတွေသိခံပြီးတော့ယူရတယ်။ကိုယ်ထဲဒုက္ခဝေဒနာတွေဖြစ်လာဟာမခံနိုင်ပါဘူးဆိုပြီးတော့အဲပြုပြင်လိုက်လို့ရှိရင်မကျุမမပဲနဲ့ပြက်လိုက်လို့ရှိရင်အဲဒါဝိပဿနာညာမဖြစ်ဘူးသမာဓိညာမဖြစ်တော့နိဗ္ဗာန်မရောက်တော့ဘူးအဲဝေဒနာတွေပဲလို့ဖြစ်ဖြစ်ဥပ္ပန္နုပ္ပန္နံဒုက္ခဘိဗုည ဥပါနုပါဏံဖြစ်တိုင်းဖြစ်တိုင်းသောဒုက္ခဆင်းရဲကိုပြီးပုံရာသွားမိုး၍အဲဘဒတိအထုတ်ရမယ်ဖြစ်တိုင်းဖြစ်တိုင်းသောဒုက္ခတွေဒုက္ခတွေပဲလိုပဲဖြစ်ဖြစ်ဒါတွေနိုင်ရမှာပဲမြတ်စွာဘုရားပေးထားတဲ့တရားကောင်းဆေးကောင်းနေပဲဤကောင်းနေပဲနိုင်ရမှာပဲလို့ဒီတဲ့တခါလဲယုံကြည်စိတ်ချပြီးတော့ဒါတွေကြောက်မှာပဲကျင်းသွားမှာပဲ ပြကြပြီးတော့ဒုက္ခဝေဒနာတွေမှတ်ရတယ်။တချို့ပုဂ္ဂိုလ်တွေကဒုက္ခဝေဒနာတော့တွေးရတယ်ပြီးမှခံနိုင်တော့အောင်တွေးရတယ်။တချို့ပုဂ္ဂိုလ်တွေလည်းဒုက္ခမတွေ့ဘူးအဲဒီပုဂ္ဂိုလ်တွေကံကောင်းတာပဲလို့ဆို။အဲဒုက္ခသို့သော်လည်းတော်တော်နည်းနည်းနည်းနည်းတော့တွေးတာတွေးတာများပါတယ်တွေးလို့ချင်းအဲဒါတွေတွေရှုမှကြောက်သွားနာကြတယ်ကြောက်သွားနောက်မပေါ်လာတော့ဒုက္ခဝေဒနာတွေဒါလည်းကြောက်သွားမနာကြတယ်။

တချို့ဗာမတိညာမသိပုဂ္ဂိုလ်ကဟိုကမယူပေါင်းဒီအောင်မယူပေါင်းလို့လည်းအဲ့ဒါသူမသိလို့ပြောနေတာမသိတဲ့ပုဂ္ဂိုလ်ဆရာတင်ပြီးတချို့ကယုံနေတဲ့ပုဂ္ဂိုလ်လည်းရှိအဲ့ဒါကတော့ဟိုရင်မျက်စိမမြင်တဲ့ပုဂ္ဂိုလ်မျက်စိမမြင်တဲ့ပုဂ္ဂိုလ်ကယုံနေတယ်လို့ဖြစ်နေတာသူကအဲဝေဒနာတွေဖြစ်မှပဲဒုက္ခဝေဒနာတွေဝေဒနာတွေကိုငါလို့မကျုမမှလို့ရှိရင်ငါလုံးမှလည်းငါငါဆင်းရဲတယ်အောင်မယ်ကျုလိုက်တော့ငါမဟုတ်ဘူးသူကဝေဒနာညောင်းတာညောင်းတဲ့သဘောလေးပဲနာတာနာတဲ့သဘောပဲ

ဒါလည်းသိခံမွေးရလို့ရေးကြည့်တယ်တချို့ကကောင်းတာတွေ့တာလည်းသိခံကြမလိုပါဘူးတော့မယ်ရေးကြည့်တယ်သူကသူကအရေးကြီးတာသူကကောင်းတာတွေ့တော့ကိုယ်ကြိုက်ကလေးကိုကိုယ်ကြိုက်ဆိုတော့သူကအဲ့ဒါသိခံကြမလိုဘူးဆိုပြီးတော့ဒီဥစ္စာကြိုက်နေတာသဘောကျနေတာအဲ့ဒီဥစ္စာကိုကြိုက်တဲ့ဥစ္စာကိုချုပ်ပြီးရမှာတဲ့ဥစ္စာချုပ်ပြီးသိခံရမှာကြိုက်တဲ့အာယုံလေးတွေတွေ့ပြီးအဲ့ဒါလေးတွေကို ငန်းငန်းနဲ့ပါရနှိမ့်သက်ပြီးတော့နေလို့ရှိရင်ဒါအပြီးမခံတာပဲမချုပ်ပြီးနိုင်တာမထိတ်နိုင်တာအဲအကောင်းတွေ့ရင်ပါရနှိမ့်သက်တတ်သည်မကောင်းတာတွေ့ရင်စိတ်ပြတ်တတ်သည်တဲ့သူကအဲကောင်းတာတွေ့တဲ့ကံဒါနှိမ့်သက်မှုချုပ်ပြီးရမှာထိမ့်သိနေရမှာညာနာပုဂ္ဂိုလ်များလောကရာ7ပါးနေတဲ့ကံမတုံလို့ဘူးဆိုပါတော့မင်္ဂလာသုံးပါးပါနေတာလို့မင်္ဂလာသုံးဆိုတာကြားဘူးနာဘူးကြတာပဲ ဗုဒ္ဓသာလောကရမေစိတံယတနာကံပတိလောကရန်လောကရမေဤလောကရန်တရားတို့နှင့်ဗုဒ္ဓသာတွေ့သောအဘဒုယနာပုဂ္ဂိုလ်ဤစိတ်တံစိတ်တိနာကံပတိမတုံလို့လောကရန်တရားတွေတွေ့လောကရန်တရားဆိုချင်းညုတ်တော့ကောင်းတယ်ဆိုနှစ်ခုပဲလာဘအလာဘရတယ်ဆိုတာအကောင်းပဲကိုလိုညင်တာတွေရတာဒီဘဥစ္စာယတနာတွေအဲရတာတွေကောင်းနေရတာတွေ မရဘူးဆိုတာကအဲဒီဥစ္စာမရလုံးလုံးမရတာရင်လည်းဖြစ်တယ်ကြာပြီးသားတွေပျောက်ပြစ်သွားတာလည်းဒါလည်းပါတာပဲပြည့်စည်တာပါလာပါအလာပါနေတာပတန်တာတဲ့ကဲရခံရတယ်ဒီမုန်းခံရတယ်ဒီမုန်းခံရတယ်ဆိုတာကောင်းတာလေကဲရခံရရင်မကောင်းတာလေဒုက္ခဒုက္ခချမ်းသာဆင်းရဲအဲချမ်းသာဆင်းရဲ အဲဒါကရေးကြည့်တယ်ချမ်းသာဆိုရင်ကောင်းတာပဲကောင်းတဲ့အာယုံလေးတွေတွေ့နေရတယ်ချမ်းသာတယ်မကောင်းတဲ့အာယုံတွေ့ရဆင်းရဲတယ်ရာသအာရသအချွေရာပြည့်စုံတာအချွေရာစီပိသချွေရာတွေပြည့်ကုန်တာအဲလိုသာချွေရာတွေပြည့်စုံတယ်ဆိုရင်သဘောသဘောကျနေတာပဲကောင်းတာချွေရာမပြည့်စုံဘူးပြည့်သွားတယ်ဆိုရင်လားသာဝအာလဝရာသအာရသနေနာပတနာဒုက္ခဒုက္ခလောကရံပြည့်စစ်ပါ အကျဉ်းချုပ်တော့အကောင်းနဲ့ဆိုပါပဲအိဋ္ဌာယုံနဲ့ကောင်းတဲ့အာယုံနဲ့တွေ့ရတဲ့အခါသိခံနိုင်ရမယ်သိခံဆိုတာမနေသာလို့သိခံရတာမဟုတ်ဘူးဒီဥစ္စာကအာနေသာလုံးအာကြည့်နေလို့အဲ့ဒီအာယုံနောက်လိုက်ပြီးတော့ဘာယာနှစ်သက်မှုတွေမဖြစ်အောင်လို့ချုပ်ပြီးရတာဆိုတာသိခံရင်ချုပ်ပြီးခြင်းပြီးတော့အနိဋ္ဌာယုံနဲ့တွေ့တဲ့အခါကာလကြတော့အဲ့ဒါကတော့ပြီးကိုခါတော့ဒါစိတ်မဆိုးရဘူးစိတ်မချရဘူးသူ့သဘောတည်းသူဖြစ်နေတာပဲ အဲငါရယ်လည်းမရှိဘူးသူရယ်လည်းမရှိဘူးသဘောတရားတွေပဲဒုက္ခလည်းသဘောတရားဒုက္ခလည်းသဘောတရားအခိုက်အတန့်ဖြစ်နေတဲ့သဘောတရားပဲလို့အဲဒီလိုလုံးသွင်းပြီးသိခံနိုင်ရမယ်အဲဒီလိုသိခံနိုင်ရင်သာဉာဏ်နာမရှိသေးတော့မှသက်သာရပါတယ်ဉာဏ်နာပုဂ္ဂိုလ်မှာလည်းအဲဒီလိုတော့နှလုံးသွင်းဉာဏ်မရှိပါဘူးသူကသိပြီးသားဖြစ်နေသဘောတရားတွေကြီးတယ်ပဲသိနေတော့အိဋ္ဌာတွေအကောင်းတွေပဲလို့လာလားဘာမှမဖြစ်ဘူးအိဋ္ဌာတွေမကောင်းတာတွေပဲလို့လာလားဘာမှမဖြစ်ဘူးသူကမတုံ့လို့ဘူးတဲ့ ဒိဋ္ဌကောင်းတာတွေလာလို့နှစ်သက်တက်ကြွမယ်ဆိုရင်ဒါတုံလို့တယ်လို့ခေါ်တယ်ဒိဋ္ဌမကောင်းတာတွေလာလို့သိမခံနိုင်မှုစိတ်ပြည့်တယ်ဆိုရင်ဒါတုံလို့တာခေါ်တယ်အဲဒီလိုတုံလို့တာတွေမပြည့်ရဘူးလေဒါမပြည့်အောင်သက်သာအောင်အားထုတ်ရမှာတရားတရားကိုကိုယ်ရင်းမှာတရားခံရှိသလောက်သက်သာမှုတွေရှိရပါတယ်အာဒီလိုပါတဲ့တရားတော်အထုတ်တာလေသို့တော်လည်း အကောင်းဆိုးတွေလာတဲ့အခါဘာမှသိမခံနိုင်ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်တရားအသားဘာမှမတည်သေးဘူးလို့မှတ်ရမယ်ဒီဂရီနဲ့တိုင်းကြည့်ပုံညပဲဒီပုဂ္ဂိုလ်ကအဲနည်းနည်းပါးပါးသိခံနိုင်တယ်ဆိုရင်နည်းနည်းပါးပါးနည်းနည်းပါးပါးသူတရားဒီဂရီတွေတက်နေတယ်ဆိုမှာပေါ့ဟုတ်လားအဲ၄လောက်၅လောက်၁၀လောက်ဒီလိုတက်နေတယ်ဆိုမှာပေါ့အဲတော်တော်ကိုသိခံနိုင်တယ်ဆိုရင်တော်တော်တော်တော်တက်နေတယ်ဆိုမှာအဲ့ဒီလုံးလုံးကို သိခနိုင်ပြီကောင်းတာတွေလည်းပဲပြုလို့တွေ့လို့လည်းဘာမှနှစ်သက်ပါရမှုဝမ်းမြောက်မှုအချင်းရာတွေမပေါ်ဘူးမကောင်းတာတွေ့လို့လည်းစိတ်ပြတ်မှုနှလုံးမသားမှုမပေါ်ဘူးဆိုရင်တော့ဖြင့်အဲဒါကတော့ဖြင့်ဒီကြီးပြည့်သွားပြီဒါတရားပြည့်သွားပြီပေါ့လားဉာဏ်နာပြည့်ပြီအဲဒါမတုံမလို့အဲဒီလိုနေရမှာအဲဒါကြောင့်အခုသီခါခြင်းအကောင်းဆုံးတဲ့ အကောင်းဆုံးပေါ့သိကောင်းတာလေဒါကောင်းတာပဲရှိမလဲလားဒီဒိက္ခာချုပ်တည်ခြင်းကိုဆိုတော့ဒီတေကာကျုပ်တိခြင်းဟုဆိုသောခန္တီသီခာညင်းသည်ပရမအမြတ်ဆုံးသောတပောအကျင့်ပါပေ၏နိဗ္ဗာန်ပရမဝရန္တိဗုဒ္ဓ နိဗ္ဗာန်နိဗ္ဗာန်ကိုပရမမြတ်ဆုံးဟူ၍ဗုဒ္ဓမြတ်စွာဘုရားတို့သည်ဝရံဒီဟောကြားတော်မူကုန်၏အဲနိဗ္ဗာန်ဆိုတာမြတ်ဆုံးကောင်းဆုံးပဲလို့ဟောကြားတယ်အဲဒီတော့ကကျမ်းနာနေတဲ့1250သောယဟန်တန်ဃာတော်တွေကတော့ယဟနာတွေကြီးတယ်ပါပဲနိဗ္ဗာန်ကောင်းဆုံးဆိုတာလည်းပြီးပြီးသားတွေပါပဲဒါပေမဲ့လို့နောင်လာတော်သားတွေအတွက်မြတ်စွာဘုရားဒီလိုပဲဟောရတယ်မပြီးသေးလို့ဟောတာတော့မဟုတ်ဘူးလို့ နောင်လာနောက်သားတွေမှာတော့ဘုရုဇင်တွေကနိဗ္ဗာန်ကောင်းတယ်လို့ဘုရားကဟောထားပေမဲ့လို့ကောင်းတယ်လို့ထင်နေမှထင်မှာပြောလို့မဖြစ်ဘူးခုကုသိုလ်ကောင်းမှုပြုတိုင်းပြုတယ်မဟုတ်နိဗ္ဗာန်ရပါလို့ဤသုသာတောင်းတာတကယ်ကြတော့နိဗ္ဗာန်ကိုနိနိကာကလူကျင်တာဟုတ်ကျင်မှာဟုတ်မှာอืมဓမ္မဂရိကတွေပြောတာကြားဘူးပါတဲ့ ဒကာကြီးတယောက်ကနေစဉ်နေစဉ်ခါလဲဖျားလာပြီးတော့နိဗ္ဗာန်ကိုသင်္နေနာကြပါလို့ဤလို့ဒီတိုင်းနေတဲ့ဘုရားရှိခိုးသူတောင်းအဲဒီလူတယောက်ကနွားကြောင်သားတော့ဘာလားတော့မသိပါဘူးလူတယောက်ကအဲဒီဒကာကြီးစောင်းပါပဲဆိုပြီးတော့ဒီနေ့တော့သူမလိုင်းကသောသောကလေးဘုရားနောက်ပြီးကနေပြီးတော့ဟုတ်ဒကာကြီးကလာပြီးတော့ဘုရားရှိခိုးဒီကိုပြီးတော့နိဗ္ဗာန်ကိုသင်္နေနာကြပါလို့ဤ ဆူတောင်းပြီးတဲ့အခါအဲဒီတရားနောက်ကပွဲနေတဲ့သူကဒကာကြီးဒကာကြီးနိဗ္ဗာန်ဆူတောင်းတာလဲညာလာပြီဒီကလေးဒကာကြီးနိဗ္ဗာန်ပို့တော်မယ်လို့ဆိုနေတော့ဒါလည်းသိတဲ့ကထိတ်လာမှာမြတ်စွာဘုရားငါအမိတ်ရှိနိဗ္ဗာန်ပို့တော်အဲမမဘုရားတတိတော် အိမ်ပြန်ပြီးသားများတွေနဲ့တိုင်ပင်ပြစေုံဘုရားနိဗ္ဗာန်တကယ်ပို့တော့မယ်ဆိုတော့သားများတွေနဲ့သွားတိုင်မရအောင်မဟုတ်ဘူးသာသုသာနိဗ္ဗာန်ကိုအကောင်းဆုံးပထင်တယ်လို့ပြောဒါနဲ့အိမ်ပြန်သွားတော့အိမ်ရောက်တော့သူမိမပြောဟေ့ငါမြတ်စွာဘုရားကနေ့နိဗ္ဗာန်ပို့တော့မယ်ကွယ်မင်းတို့ဘယ်နဲ့တော့ခွင့်ပြုနိုင်ရလားဒီကမိမတွေကပါပါရရနဲ့တူပါရဲ့သူတို့က အဲကိုတို့ကကောင်းတာပဲကဲကြွပြီးတော့ကြွပြီးတော့ခွင့်ပြုပါလေဘာပြောဝန်သားနဲ့တခါပြောတော့ဟာနင်တို့ငါမကြည့်ရင်ဖြစ်ပါမလားဖြစ်ပါလေသွားပါကျေသေးပါဘူးဟာငါသွားလို့ဖြစ်တော့လို့ငါငါဒိဗ္ဗာသွားလို့ဖြစ်သေးပါဘူးဆိုပြီးတော့ငါသိမကြဘူးဆိုပြီးသူဒိဗ္ဗာသွားဘူးရမလုပ်ဘူးဟုတ်လားအဲဒီလိုဓမ္မဂရိကလည်းပြောတာကြားဘူးတော့တကယ်ဟုတ်ရှင်လည်းဟုတ်မှာမဟုတ်ဘဲနဲ့လည်းဒါကသင်္စားပြောတဲ့စကားလည်းဖြစ်ဖြစ်မှာပေါ့လေ ဒါပေမဲ့လို့အရိပ္ပယ်တော့ရှိပါတယ်သူကစဉ်းစားပြောတာသိသိကတော့အရိပ္ပယ်ရှိနိဗ္ဗာန်ကိုအကောင်းမြတ်ဆုံးလို့နိမိတ်ကကယဉ်မြင်မှတ်တင်တယ်အခုလူလောကတွေကောင်းစားချမ်းသာနေရင်ကောင်းဆုံးလို့ဆိုတာလည်းထင်တတ်ပါတယ်ဒီုံမဟုတ်ချိုလည်းပြောလည်းပြောနေကြပါလေကောင်းဆုံးပဲတကယ်ကောင်းတာမရှိဘူးလို့ပြောနေကြပါအဲနိဗ္ဗာန်ဟာဘာမှ ယောက်ျားမိန်းမလည်းမရှိခံစားရတဲ့အာရုံလည်းမရှိတော့ဘာမှမကောင်းဘူးလို့သူကဒီလိုလဲထင်တာလေအဲလူပြင်းသားပြည်ရင်အကောင်းဆုံးလို့ထင်နေတတ်တယ်ဒါကြောင့်မြတ်စွာဘုရားနိဗ္ဗာန်အများဆုံးလို့ဟောထားတယ်ပြီးတော့နိဗ္ဗာန်အများဆုံးဆိုတော့ဒီနိဗ္ဗာန်တရားကိုရအောင်လို့ကြိုးစားအားထုတ်ဖို့ပေါ့အများဆုံးအကောင်းဆုံးကြိုးစားအားထုတ်ဖို့ဥပမာအားဖြင့်ရွှေတွေငွေတွေဖိုးတာပစ္စည်းတွေကို တဏှာကဝေပေးတယ်ဆိုလို့ရှိရင်အကောင်းဆုံးရအောင်လည်းယူရမှာပဲဘုဒ္ဓံဆုံးဘုမနာတဲ့ဥစ္စာကိုတော့ကြောင်းကြသိဖို့ရမလိုပေဘူးဘုဒ္ဓံဆုံးအကောင်းဆုံးရအောင်ယူဖို့ရည်ကြည့်လိုက်မယ်အဲ့ဒါလိုပဲမြတ်စွာဘုရားဤသာသနာတော်မှာရနိုင်တဲ့အကျိုးတွေဟာလူချမ်းသာလည်းရနိုင်တယ်၊နာချမ်းသာလည်းရနိုင်တယ်၊နိဗ္ဗာန်ချမ်းသာလည်းရတယ်တို့ကျုပ်သုံးပါးဆိုတော့အဲ့ဒီသုံးပါးထဲမှာနိဗ္ဗာန်အကောင်းဆုံးဆိုတာနိဗ္ဗာန်ရအောင်လို့အထုတ်ဖို့ရည်ကြည့်တယ်လူချမ်းသာလောက်နဲ့နာချမ်းသာလောက်နဲ့အာရတိနေနေပုံမဟုတ်ဘူး အဲနိဗ္ဗာန်ချမ်းသာအကောင်းဆုံးကိုရအောင်အားထုတ်မယ်လို့အဲဒီလိုသိစ္ဆာနာနဲ့တင်းတင်းချင်းအားထုတ်ဖို့လိုတာပေါ့အဲဒီမြတ်စွာဘုရားဟောတဲ့ဒေသနာတော်ကိုမြတ်စွာဘုရားတကြီးဖြစ်တဲ့ဗုဒ္ဓဘာသာဝင်တွေကသဘောပေါက်မယ်ဆိုလို့ရှိရင်လေတရားတွေအများကြီးအားထုတ်ကြမယ်ကမ္မထာเจ้าနေမှာပဲနေရာရှိနေမှာတော့ကမ္မထာเจ้าနေအများကြီးတိုးပွားလာမယ်လို့ကနေရာတွေလည်းနေရာရှိမှာမဟုတ်ဘူးတရားတွေမဲပြီးအားထုတ်ကြတော့မှာပဲတကားတဲ့ ကောင်းဆုံးနိဗ္ဗာန်ရအောင်အခုကဒီလိုမဟုတ်ဘူးလို့သာနိဗ္ဗာန်ရတဲ့အလုပ်ကြတော့ခါဆိုင်ဆိုင်ပဲရှိရှိပဲဒီလိုဖြစ်နေတယ်နိဗ္ဗာန်နိဗ္ဗာန်ကိုပရမအမြတ်ဆုံးမှု၍ဗုဒ္ဓမြတ်စွာဘုရားတို့ဝရဏိဟောကြားတော်မူကြကုန်၏နိုင်ပါပစီတော်ပရူပကာနိပါပစီတော်ကိလေသာညစ်ကြေးကိုနှင်ထုတ်တတ်သောပုဂ္ဂိုလ်သည်

ကြီးညိုတွေကြောင်လို့ရေချိုးတဲ့ပုဂ္ဂိုလ်များလို့ကိုယ်တည်းကကိလေသာကြီးကြီးတွေစင်ကြအောင်အထုတဲ့ပုဂ္ဂိုလ်လို့အဓိပ္ပာယ်ရှိပါတယ်အဲဒီပါပစိတကိလေသာကြီးကြီးစင်ကြအောင်ကျင့်တဲ့ပုဂ္ဂိုလ်ဟာသူတို့ကညှင်းဆဲခြင်းမရှိရဘူးသူတို့ကညှင်းဆဲတယ်ဆိုတာကိလေသာပဲသူတို့ကသတ်ပြတ်တယ်ဆိုတာကိလေသာပဲဒေါသကိလေသာနာသမနောဟောတိပရဝေရိယတောပရံသူတော်ဘာဝေရိယတောညှင်းဆဲသောပုဂ္ဂိုလ်သည်

အဲဒါကြောင့်အဲဒါကိုသောင်းပုဂ္ဂလေးဆိုတာသောင်းပုဂ္ဂလေးဆိုတာမယ်သီခံခြင်းသုံးအမြတ်ဆုံးပဲသီခံခြင်းသုံးအမြတ်ဆုံးပဲသီခံခြင်းသုံးအမြတ်ဆုံးပဲသို့ နိဗ္ဗာန်မြတ်လာဗုဒ္ဓမိမ့်မေယဟမန်လင်းမညင်တပေယဟမန် ရှင်းစေကသမဏမဟုတ်ပေခံကျင်သုံးများဆုံးပြီပထမဘက်ကပေါ်လွင်ပါရဲ့သူကဗမာပြန်တော့တူလေးသူကလည်းပါဠိကိုစိတ်လုံးဝဲ

ညင်းဆဲညင်းဆဲတာတစ်ခုခုကိုယ်နဲ့တော်လည်းကောင်းနှုံးနဲ့တော်လည်းကောင်းညင်းဆဲမှုတစ်ခုခုဖြစ်သွားလို့ရှိရင်သူကသမဏမဟုတ်တော့ပဲဖြစ်သွားမှာတော်တော်တာဝန်လေးတယ်အဲဒီအဲဒီသိခါဖို့တွေကျင့်မှုစဉ်ကိုယ်တော့ကရဟနာပုဂ္ဂိုလ်တွေဆိုတော့လွယ်လွယ်ပါပဲသဗ္ဗပပသအာကရဏကုသလသုပသမရသစိတ်တပရိယောဒရဏဧတံဗုဒ္ဓနာသာသနံဒုတိယကတော့

ကုသလသာကုသိုလ်ဟူသည်မြကိုကုသလသာကောင်းသောအကျိုးပေးရသောကုသိုလ်ဟူသည်မြကိုကုသလသာပြည့်ကင်း၍ကောင်းသောအကျိုးပေးရသောကုသိုလ်ဟူသည်မြဥပသမရာပြည့်စုံစေခြင်းအဲကောင်းသောကုသိုလ်တရားတွေဗီလာကုသိုလ်သမာဓိကုသိုလ်ပညာကုသိုလ်ဘုန်းကအကုသိုလ်ဟူသည်မြချေချောင်းသားနဲ့ဗီလာကပြည့်စုံသွားလို့သက္ကရာဇာတွေကတော့ဒီမှာသမာဓိကုသိုလ်တွေလို့ဆိုပါတယ်ဒါနာကုသိုလ် အဲဒါနကုသိုလ်တွေဘာဝနာကုသိုလ်တွေပေါ့သီလဝါပါသာတော့ဒါနနဲ့ဘာဝနာသမထဘာဝနာသမာဓိကုသိုလ်တွေပြီးတော့သစိတ်တာပရိယောဒပနံမိမိစိတ်ကိုပြုစင်စေခြင်းမိမိစိတ်ကိုကိလေသာညစ်ခြင်းစင်ကြယ်စေရမယ်အရဟတမေရတကိုရောက်အောင်ကျင့်သွားရမယ်အခုဝိပဿနာရှုတာလည်းစင်ကြယ်အောင်လုပ်နေတာပါပဲမှတ်တိုင်းမှလည်းစင်ကြယ်အောင်လုပ် ဉာဏ်နဲ့စပ်ပြီးတော့လောဘဒေါသမရှိရဘူးဉာဏ်နဲ့မှဖြစ်ပြသည်ယုံနာတရားသဘောတရားသည်အနိစ္စဒုက္ခအနတ္တသည်လောဘဒေါသမောဟရင်ပြောက်စင်ကြယ်သောမမီရင်စင်ကြယ်သောမမီရင်မစင်ကြယ်ဘူးကြာရနာရစာရတွေ့ထိရကိုယ်ရဆန့်ရလှုပ်ရှားရစိတ်ကူးစနဲ့ကြံစီရအကုန်လုံးပဲသွားကြပါပေါ်သမျှတွေမရှိမမီရင်မြဲတဲ့နေရာတွေထင်ပြီးလောဘဒေါသဖြစ်နိုင်တယ်ချမ်းသာတယ်ကောင်းတယ်ထင်ပြီးလောဘဒေါသမောဟဖြစ်နိုင်တယ် ငါပဲပုဂ္ဂိုလ်သတ္တဝါပဲထင်ပြီးတော့လောဘဒေါသမောဟဖြစ်နိုင်တယ်အဲဒါတွေကိုရှုမှတ်ပြီးတော့ယုံနာတရားများပဲအနိစ္စဒုက္ခအနတ္တသဘောတရားများပဲလို့သိပြီးသွားလို့ရှိရင်လောဘဒေါသမောဟဘယ်ကမှမဖြစ်နိုင်ဘူးလားစင်ကြဲနေတာသတင်းကအားဖြင့်စင်ကြဲတယ်အရိယာမညာနဲ့ရောက်တဲ့ခါကျတော့သမုတ်စေတာအားဖြင့်တခါတည်းကျွမ်းမဲ့စင်ကြဲသွားရာတမဲ့ရာတကိုရောက်ရင်အကုန်လုံးစင်ကြဲတော့အဲ့ဒီရောက်အထုဝသစိတ်တာပရိယောဒာပနာမိမိစိတ်ကိုဖြူစင်စေခြင်း ဧတံဤသုံးပါးသည်ဗုဒ္ဓနာံဘုရားရှင်တို့ဤသာသနာဆုံးမတော်ပေ၏မဘာဘာဘာသာအာကရဏကုသလသုပသမ္မရာသစိတာပရိယောဒပနံဧတံဗုဒ္ဓနာသာသနာအဲဒါကိုဘုရားဘာသာကျမ်းလက်မကောင်းမှုများ ကြောင့်ကြားပါလေတဲ့မကောင်းမှုတွေများတွေကြောင့်ပါတဲ့ ကောင်းမှုတရားဖြစ်ပွားဆုံးစေကောင်းမှုတရားတွေအဆုံးအောင်ပြည့်စုံအောင်ဖြစ်ပွားပါစေမိမိစိတ်ဓာတ်ဆွတ်ဆွတ်ကျူစေမိမိစိတ်ဓာတ်လည်းပဲကိလေသာညီကြီးပါမှမရှိအောင်တည်ငါအားဖြင့်ရှုမှတ်ပြီးတော့စင်ကြယ်ပါစေသမုတ်စေတာအားဖြင့်အရိယာမညာရောက်ပြီးစင်ကြယ်ပါစေအဟတမေရတ္တကိုရောက်ပြီးလုံးဝဒါလည်းစင်ကြယ်တော်ပါစေလို့ဆိုလိုပါတယ် ဒီသုံးပါးဘုရားဆုံးပါပဲတဲ့သုံးပါးဘုရားဆုံးပါပဲအဲဒါဆိုရမယ်မကောင်းမှုများကြောင့်ရှားပါလေကောင်းမှုတရားဖြစ်ပွားဆုံးစေကောင်းမှုတရား စိတ်ဓာတ်ဆွတ်ဆွတ်ဖြူစေသုံးမဖရာသုံးမပဲသုံးမ ဘုရားကြီးသာသနာမြတ်စွာဘုရားကြီးတရားအကျဉ်းချုပ်ဟောပါဆိုဟောဒီတရားဒါလေးနဲ့ဆုံးတယ်နံကောင်းတယ်လို့အလုံးစုံသောအကုသိုလ်တရားတွေမပြုရဘူးကုသိုလ်တရားတွေပြည့်စုံအောင်ရှင်းရမယ်အားထုတ်ရမယ်မိမိစိတ်ဓာတ်လည်းကိလေသာကြီးကြီးကင်းအောင်စင်ကြယ်သောအားထုတ်ရမယ်ဒီသုံးချက်သာသနာကြီးတစ်ခုလုံးအကုန်လုံးပြန်လာတော့အဓိပ္ပာယ်လည်းပဲပေါ်လဲပေါ်တယ်နာကိုရှင်းတယ် နုပါဝါရောနုပါကတောပါတိမောခေသသံဝရောမတေညုတသဗတ္တသမေပန္တိသသေနာသနာအတိစိတ်တေသအာယောကောဧတံဗုဒ္ဓနာသာသနံဒီဘက်က6ပိုက်ရှိတယ်ကြတော့ဒီလုံးပဲဒီလုံးပဲ6ပိုက်ရှိအနုပါဝါရောမစွဆွဲခြင်းအနုပါဝါရောမစွဆွဲမကဲ့ရဲ့ခြင်း အနုဘာဂတော်မညင်းစေခြင်းပါတိမောခေကိုခြင်းသီလ၌သံဝရောစဆောင်စည်းခြင်းမတင်ညူတာသဗတ္တသမိန်ဗတ္တသမိန်သာဝေအစာဟာရ၌ဝါသာဝေအစာဟာရစရှိသောအသုံးဆောင်၌

ဧတံဤသောပါတိဗုဒ္ဓနာဘုရားရှင်တို့ဤသာသနာဆုံးမတော်ပါပေသည်ဒီက6 6ခုကြီးပါအနုပါဝါရောသူတော်ဘာကိုမစွစွမကြရဘူးမဟုတ်ဘဲနဲ့စွစွကြရရင်မျိုးစားပြီးကြီးကြီးကြီးပါအနုပါကတော့သူတော်ဘာကိုမညှင်းစေရဘူးခေါင်းကလည်းပဲ ပထမဘိုက်ကလည်းညှင်းဆဲတာတော့ပါပထမဘိုက်ကတော့ရဟန်းကြီးဂုံကိုပြတယ်ခုကတော့ကျင့်ဝတ်ပြတယ်ခုကဒါကြောင့်ဒိဗေကျင်တော့ထနေတယ်အဲရွေချက်ချင်းတော့ပွဲနေတယ်ပထမကတော့ညှင်းဆဲလို့ချင်းရမဟုတ်ဘူးရဟန်းကြီးဂုံနဲ့မပြည့်စုံဘူးလို့ပြောပါတယ်အခုကတော့ကျင့်မှုရသူတော်ဘာကိုမစွဆွဲရဘူးသူတော်ဘာကိုညှင်းဆဲမှု မပြူရဘူးသူ့ကိုစွဆွဲညှင်းဆဲကင်းစေတဲ့အဲဒါနှစ်ပိုက်ပေါင်းထားတယ်ဒီမှာ၆ပိုက်ကြိုက်အောင် သူကိုညှဉ်းသူကိုဆွဆွဲညှဉ်းဆဲခြင်းစီသူတို့ဘာကိုဆွဆွဲခြင်းကဲ့ရဲ့ခြင်းမရှိစေနဲ့ညှဉ်းဆဲခြင်းလည်းမရှိစေနဲ့သူကိုဆွဆွဲညှဉ်းဆဲခြင်းစီကိုခြင်းသီလလုံးဝအလုံးစေပါတိမောက္ခေသံဟောတာပါတိမောက္ခပါတိမောက္ခဇာသူကျင့်လို့ရှိရင်ကိုယ်ကိုလွတ်စေတယ်တဲ့သူကိုကျင့်မှာသူကျင့်လို့ရှိရင်အပေပေးတန်တရားတွေကလွတ်စေပါတယ် ဆေးများလိုပဲဆေးရသူ့ဆိုင်ရင်သူကယောဂဝေဒနာကျင်းစီကြမ်းပါစီစောက်ကြောက်မစားရင်အဲမကယ်နိုင်ဘူးဆေးရဘယ်တော့မှမစားနိုင်ဘူးအဲဒါလိုပဲပါဠိမောက်သီလကသူ့ကောင်းကောင်းလုံးလုံးချင်းချင်းကျင့်ကျင့်လို့ရှိရင်အပေသေးကလုံးမြောက်စေတယ်လူလည်းလူပါတိမောက်သီလပေါ့၅ပါးသီလညာညာလည်းပဲရဟန်းသီလပေါ့အဲဒါရဟန်းသီလအဲဒါလုံးကြောင်စောင့်ကြောင်နေလို့ရှိရင်ပယ်သေးကလုံးမြောက်စေတယ် အဲဒီသီလမှီပြီးတော့တရားအားထုတ်လိုက်လို့ရှိရင်အရဟတမေရတဘောရောက်သံဃာဝဆင်းရဲကလည်းလွံ့မြောက်စေတတ်တယ်။ဒါကြောင့်အဲဒါကိုချင်းသီလလုံးဝလုံးညုံပါစေကိုချင်းသီလလုံးဝလုံးစေမတ္တညုတာသဗတ္တသမိတ်အဲဗတ္တသမိတ်သွန်းဆိုတာဗဒနာအားဖြင့်ပြတာသင်ကြားတာနဲ့ပြတာဒါပေမဲ့လို့ပစ္စည်းလေးပါအကုန်လုံးနဲ့ဆိုင်ပါတယ်အတိုင်းစီပြီးပါလို့သလောက် ညတာယုံလောက်ကလေးအလူခံရမယ်ညတာလုံရုပ်ရုပ်ကလေးကိုသုံးစွဲရမယ်ဒီလိုဆိုလိုပါတယ်အလွန်ကျွံပစ္စည်းတွေလိုက်ပြီးတော့လူခံပစ္စည်းတွေစုဆောင်းအဲဒါကောင်းတယ်လို့မဟုတ်ဘူးอืมအဲတော့သုံးဆောင်တဲ့ခါကာလမှာလည်းလွန်ကျွံအတိုင်းအတိုင်းမသိမသိမတော်တာတွေရောဘာတွေရောအဲဒီလိုသုံးဆောင်လို့ရှိရင်လည်းဒါလည်းပဲကောင်းတဲ့အကျင့်မဟုတ်ဘူးအတိုင်းရှိ သိပြီးချင်းကျင်ပြီးတော့လိုသလောက်မျှတာယုံလောက်အလူခါမျှတာယုံလောက်ပဲသုံးစွဲဒါကိုဒါလည်းရေးကြည့်ပါလေအဲစာနိုင်လဲဒီနေ့တိုင်းခြေသူကစာနဲ့ကြတော့ဘုန်းကြီးလည်းစာနဲ့ပဲစာနိုင်လဲဒီနေ့တိုင်းခြေသုံးဆောင်ွယ်တွေပုံပါပဲပန္တိသဗ္ဗေသနာပနာ လူသူစိတ်တောင်းတော့ကြောင့်ပါလေတဲ့အစွန်ဖြားကြတယ်မြို့ရွာနဲ့လည်းဝေးတယ်လာနဲ့လာမကြီးတွေပါတယ်လည်းဝေးတယ်မြို့ရွာနဲ့ဝေးနေမယ်လာမကြီးပဲဆိုရင်လည်းပဲသွားတာတာတွေနဲ့ပါတယ်နဲ့အဲ့ဒါတွေပါတယ်နဲ့ကျုပ်နေဦးမှာတော့အဲလူသူစိတ်တောင်းတော့ကြောင့်ပါလေအဲ့ဒါကလူသူစိတ်တောင်းတော့ကြောင့်နေရင်အကောင်းဆုံးပါပဲအကောင်းဆုံးချမ်းသာဆုံးပဲဒါပေမဲ့လို့ခုနေခါကလာတော်တဲ့သွားနေလည်းသိပြီးတော့မအေးလာဘူးအဲ့ဒီဥစ္စာလည်းရှိတော့ရှိသေးရဲ့သူက အဲခုနေတော့သိဉ္ဉာဏ်ရရရင်လည်းတော်တော်ရဲ့လို့အောက်မရတာသိဉ္ဉာဏ်ရတဲ့နေရာတော်တာပဲဘေးရန်တွေကလည်းကျင့်ပြီးတော့လူလူစိတ်တောင်းတော်ကြောင့်မာနေအတိစိတ်ဒေသအာယောကောအတိစိတ်တာလွန်မြတ်သောစိတ်သိမြတ်လုံငါကျိုးပန်းပါလေတဲ့သမထဝိပဿနာလုပ်တယ်လွန်မြတ်တဲ့စိတ်နဲ့အာထုရလွန်မြတ်သောစိတ်တွေပြောင်းလို့အာထုရတယ် သိမြလုံငန်းကြိုးပါမှလည်း၆ပါးဘုရားဆုံးမှ၆ခုရှိတယ်။ဟာသူ့ကိုစွတ်စွဲกินရမယ်နှင်းဆဲกินရမယ်နှစ်ခု။ကိုချင်းသီလလုံးဝလုံးစေတစ်ခု။အစာနိုင်လည်းပြီးမြဲအတိုင်းရှိအတိုင်းရှိပြီးပြီးတော့စားရမယ်၊သုံးဆောင်ရမယ်၊ရှာမိရမယ်။ဒုသူစိတ်တောင်းတော်ကြောင့်မှာလေကမ္မထာကြောင့်ပေါ်တယ်အခုဒီမှာမြို့ထဲလည်းပဲ အဲရထဲမဟုတ်လို့ရှိရင်လားပင်လျော်လာပါပဲအိမ်မှာရထဲမှာဆိုရင်ယောဂီအဟောင်းတွေတော့ကျူတရားထုတ်လို့တဲမရှိဘူးလူလူစိတ်တော်တော်ကြောင့်မှစိတ်မြလုံငန်းကြိုးပါပါလေတဲ့သမထဝိပဿနာလို့သမထဝိပဿနာရှုရသမထအခြေခံအားထုတ်နေလဲကောင်းတာပဲဒါလည်းလည်းကြလုံးလုံးပြဝိပဿနာတော့အားထုတ်ရအဲစိတ်မြလုံငန်းကြိုးအောင်လေ၆ခုရှိတဲ့အတိုင်းဆိုရမယ် သူကိုဆွဆွဲညှင်းဆဲကင်းစေကိုခြင်းသီလလုံးဝလုံးစေကို စာ၌လည်းသိမြဲအတိုင်းရှိလူသူစိတ်တောင်းတော့ကြောင့်မှနေ သိမ့်မြလုံငန်းကြိုးပမ်းပါလေဒီ၆ပါးဖျားဆုံးပါပေ တရားတော်ပါပဲအဲဒီကာထာသုံးဖို့ဟောတယ်တက်စီတဲ့ဝတ္တစီတော်မူကြတဲ့တရားရှင်တွေကတော့တခါတရားတခါပြန်ကြမှာလေဩဝါဒပါတိမောဟောအာနာပါတိမောမြာပါတိမောပြဝေရမရှိဘူးဝိပတိညာသာဗျာညာ6နှစ်မှာတစ်ကြိမ်ဩဝါဒပါတိမောဟောတယ်ဆိုတော့ညာတော်တွေက အဲဒီတော့မှသူရိပါကျွန်းမှာမြို့ပေါင်းအဲ7400တောင်ရှိတယ်တဲ့အဲဒီမှာဖြတ်ပြီးတော့နေကြတောင်းနှစ်ချောင်းနှစ်တစ်ချိန်ကြာရင်ဘုရားထံကိုဩဝါဒပါတိမောင်းနာဖို့လာကြနတ်တွေကပြောကြတယ်လို့ဆိုတာပဲဒီနှစ်ကျော်သွားရင်ဒီနှစ်ပြည့်ပြီအရှင်ပြားတော့9နှစ်လို့တော့တယ်အဲနှစ်နှစ်ကျော်သွားရင်နှစ်နှစ်ပြည့်ပြီနှစ်နှစ်ပြည့်သွားပြီ၄နှစ်လို့တော့3နှစ်ကြာရင်လည်း3နှစ်ပြည့်သွားပြီ3နှစ်လို့တော့တယ် အာလုံး6နှစ်ပြည့်သွားတဲ့ကရှင်ရတဲ့6နှစ်ပြည့်သွားပြီမြတ်စွာဘုရားဒါဩဝါဒပါတိမောနာဖို့ကြွဝေရခြင်းကြပြီလို့နတ်တရားပြောကြတယ်ဆိုအဲဒီလိုပြောတော့အဲဒီဩဝါဒပါတိမောနာဖို့ရညာနေရပြင်းစင်ပြီးတော့ကိုယ်တိုင်တကိုးမရှိတဲ့ပုဂ္ဂိုလ်တွေလည်းနောက်နတ်တွေတကိုးနဲ့ချက်ချင်းရောက်သွားတယ် ကိုယ်တိုင်တကိုးရှိတဲ့ပုဂ္ဂိုလ်တွေလည်းကိုယ်စံပင်ရင်တကိုးတွေနဲ့ကြွသွားကြတယ်အဲဒီမြတ်စွာဘုရားရောက်တဲ့အခါကျတော့ဒီဩဝါဒပါတိမကိုခန္တီပရမန်တဘောတိဒိဋ္ဌာနိဗ္ဗာန်ပရမဝရဏိဗုဒ္ဓနာယိပါပစီတောပရူပါဂာတိနာသမနော ဟောတိတရံဝိဟိရိယံတောသဘာဝပတာအာကရဏံကုသလသုပသံဗရာသစိတပရိယောဒပနံဧတံဗုဒ္ဓနာသာသနံနုပါဝါရောနုပါဂာတောဗတိမောခေသသံဝရော မတ္တညုတသဘာဒသမိန်ပန်တင်္စသေနာသနံအတိစိတ်တေသအာယောဘောဣတံဗုဒ္ဓနာသာသနံဟောဒီဩဝါဒပါတိမောပြမြတ်စွာဘုရားဟောတယ်အဲဒါချောင်းနေနေချောင်းနေနေဒီတရားပဲဆရာထူးဆန်းထွင်ပြီးမဟုတ်ဘူးဒါပဲပြီးတော့ပဲအဲဒီဩဝါဒပါတိမောရဟန်းတော်များနဲ့ထူးသက်ဆိုင်မာတဲ့လူတွေလည်းပဲဒီတရားထူးတဲ့ပုဂ္ဂိုလ်တွေနဲ့တော့နာနာကြိုက်ပါတယ်နာကြပါတယ် ဒီနေ့ဒီကနခပရပိုက်အားဟောတဲ့ဝေဒနာပရိက္ခသုတ်တံတရားတော်နဲ့တကွဩဝါဒပါဠိမောက်တရားကိုယူဇနာကမသာရသောဓမ္မသနာကုသကစေရနာလည်းအစွမ်းအာနုဘော်တို့ကြောင့်ယခုတရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည်ဤဒေသနာတော်၌လာသောသိရင်ပြီးလိုက်သောတရားတို့ကို ima bụọ ya ada naijiria u wil bao na anya aysny ka deiya dda na iwa nchana aago esa ya ue nyemaoi naijiria ba omere